ခင်7ပါးတဲ့ကသမာသမာရိမခင်ဇန်၄ပါးနဲ့မြတ်စွာဘုရားဝိပန်ထားအဲ့ဒါဟောတာနေ့ရက်လားသုံးရက်လားရှိသွားဒီကနေ့တော့ခုံကောင်းပါလိမ့်မယ်သမားဒီနေ့ကတတိယဇန်ဖြစ်ပုံရောက်သွားပီတိယသဝိရာကဥပကေကောသဝိရတိတောတံဇာနော

အညီအမျှရှုသည်ဖြစ်၍လိဝရတိနေမတော်မှားရသည်ဖြစ်၍ဗမ္မဇာနောမှားစွာသိသည်ဖြစ်၍ဝိရတိနေယံကျင်တတ္တိယဇာနှင့်ပြည့်စုံသောပုဂ္ဂိုလ်ကိုဥပက္ခကောအညီအမျှရှုနိုင်ပါပေသည်ဘတော်အမှတ်ရပါပေသည်သံဃာတော်အသိဉာဏ်နှင့်ပြည့်စုံပါပေသည်

ဝိတက်ဝိသရာပိတိဒုက္ခဧကဂတဒီ၅ခုကိုဝိတက်အာယုံကိုကြံစီရတာဝိသရာအာယုံကိုစဉ်းစားဆင်ခြင်ရတာပီတိသူ့အာယုံနဲ့သူကျင်နာအာရပြီးတော့ဝမ်းမြောက်တဲ့သဘောတွေဖြစ်ပြီးတော့ဒုက္ခအဲဒီအာယုံသာယုံလေးနဲ့ချမ်းသာပြီးတော့နေ ဧကဂတအရိသာယုံလေးမှာစိတ်ကလေးငြိမ်ဝပြီးတော့ပြီးနေအာယုံထဲမှာစိတ်ဝင်နေတယ်လို့စိတ်ထဲမှာအာယုံအာယုံကရောက်ပြီးတော့နေတယ်လို့အာယုံနဲ့စိတ်နဲ့အတူတူတစ်ပေါင်းလေးလို့ဖြစ်ပြီးတော့ညီဝရတည်ပြီးတော့နေလေမတိုက်တဲ့နေရာမှာထွန်းထားတဲ့မြည်လေးကငြိမ်နေတယ်လို့ပဲအဲဒီတိုင်က၅ပါးနဲ့ပြည့်စုံတဲ့ဇာဒီ၅ပါးသောတရားကိုပဲပထမဆုံးခေါ်တာပါပဲ။ ဝိတဝိသရပိတုကဧကကတာငါးအင်္ဂါမှတ်ပါပထမဇာတနည်းသံမှုတွေပေးတာအဲ့ဒါတွေငါဒီငါးအင်္ဂါရတာလို့ရှိရင်ဇာနေဇာနေအကုန်လုံးနားလဲပါပဲဒုတိယဇာကြတော့တကဝိတဝိသရနှုတ်ပြီးတော့ပိတိတုကဧကကတာသုံးအင်္ဂါမှတ်ပါဒုတိယဇာပိတိတုကဧကကတာတတိယဇာကြတော့ဒုက္ခဧကကတာ အဲဒုက္ခဧကဂတနှစ်အင်္ဂါဒုက္ခဧကဂတနှစ်အင်္ဂါမပါတတိယသာဥပ္ပခာအဲပြဇမသာသရုပ်ဒဇံကြတော့လဲအင်္ဂါနှစ်ခုပဲကြတော့လဲဥပ္ပခာဧကဂတနှစ်အင်္ဂါမပါသရုပ်ဒဇံအဲတော့ပရမ

ဝိတက်နဲ့ဝိสารကလည်းဒုတိယဇာလည်းကျင်းသွားတယ်ပထမဇာမှာဆိုရင်ဝိတက်ဝိสารလည်းပါတယ်ဒုတိယဇာကြတော့ကိုဇာအာယုံကိုမကြံစီရပဲမစင်စားမစင်ညာပဲနဲ့အဲဒီဇာယုံလေးရောက်ပြီးတော့ညီဝါကြတည်ပြီးတော့တယ်အခုတတိယဇာကြတော့ကိုဝိတဝိဇာရနဲ့မကပီတိယာသပီတိဤလီဝိရာကကင်းခြင်းကြောင့်ဒီနည်းပီတိယာသပီတိကိုလည်းဝိရာကသက်ဆုံးခြင်းလုံမြောက်ခြင်းကြောင့် ပိဋိကိုလည်းပဲလွန်သွားပြီပိဋိအစတုန်းကတော့နိသိင်အာရမှုပိဋိကလေးနဲ့သူ့အာယုံလေးနဲ့သူပျော်ပြီးတော့နေတာပေါ့သူအဲဒီဥစ္စာလည်းဒီပိဋိလည်းပဲသူအပြည့်မြင်ပြီးဒီပိဋိမရှိမှကောင်းမှာပဲဆိုပိဋိကြောင့်လို့ထားပြီးတော့နှလုံးသွင်းတော့အဲဒီပိဋိမပါဘူး။ဟောရပိဋိကိုလွန်မြောက်သွားပြီပိဋိမပါတော့ဘူး။ပါရင်ရှိတော့ဆိုတော့ဒုက္ခနဲ့ ဧကဂတစိတ်ချမ်းသာမှုနဲ့စိတ်တည်ကြည်မှုဒါလည်းတစ်ခုပဲစိတ်ထဲမှာတော့ကြီးကျွင်းပြီးတော့ချမ်းသာတယ်စိတ်ကလေးနဲ့တည်ငြိမ်ပြီးတော့ဒီနေ့ကလည်းပြောခဲ့တယ်ကောဝိပဿနာမှာဆိုလို့ရှိရင်ဗဏ္ဍာနဲ့တူလဲဆိုဝိပဿနာမှာဥရိယဝေယညာအရင်ပိုင်းရောက်လာတာနဲ့တူတယ် သမသနာညာပိုင်းစီကဝိတဝိသရာနဲ့အာယုံလေးတွေရအောင်လေကြံရတယ်ကွာအာယုံလေးတွေမှတ်ပြအာယုံလေးတွေကြာရတယ်အဲဒီအာယုံလေးတွေစဉ်းစားတယ်ဝိတဝိသရာတွေနဲ့သမသနာညာပိုင်းမှကောင်းတဲ့အခါတွေမှာဒီလိုပဲရှိတယ်အဲပီတိလည်းရှိတာပဲသူကဒုက္ခစိတ်ချမ်းသာမှုလည်းရှိတာမှကောင်းတယ်လေကစိတ်လည်းတည်ငြိမ်မှုလည်းမှားရမှားရအောင်တည်ငြိမ်မှုရှိတာအင်္ဂါ၅ပါးလုံးသူကထင်ရှားတယ်သမသနာညာတွေ အဲဒီကတက်လာတဲ့အခါဥရိယဗျာညာအတူပိုင်းရောက်တော့ကိုမကြံစီအာယုံမကြံရဘဲနဲ့အာယုံမစဉ်းစားရဘဲနဲ့ကျွမ်းမှုလေးတွေသင်တိုင်းသွားနေတော့အဲဒါကသူကဒုတိယဇာအင်္ဂါနဲ့ခတ်တူတူပဲပြစ်လာတယ်သူကဒုတိယဇာလို့တော့မဆိုရဘူးပေါ့လေသူသာပြောရတာနဲ့ယောဂီပုဂ္ဂိုလ်တွေကိုယ်တိုင်တွေ့နိုင်တဲ့ဥပမာပြနေတယ်အဲအဲဒီကြတော့ပီတိရှိတယ်ဝမ်းမြောက်ဝမ်းသာမှုတွေ ရောင်လင်းစားကြည့်ပြီးတွေ့ပြီးတော့ပီတိတွေတင်ကြတယ်အလိုင်းကြီးအကြီးကျယ်ပြည့်သိချနာမှုလည်းရှိတယ်စိတ်တည်ငြိမ်သက်မှုလည်းပဲရှိတယ်သင်္ဃာသုံးပါအခုတတိယဇာကအင်္ဂါနှစ်ပါးကိုပီတိမပါဥရိယဗျာအညညာအရင်ပိုင်းရောက်တော့ရောင်လင်းပီတိပါဒတိတွေမရှိတော့ဘူးသူသိချမ်းသာမှုတွေတော့ရှိတယ်စိတ်ကလေးတော့ချမ်းသာပြီးကြီးပြီးတော့ခါတယ် ကျွမလို့ကောင်းပြီးတော့နေစိတ်ချမ်းသာမှုနဲ့စိတ်ကြည်ကြည်ငြိမ်သက်မှုနဲ့တို့နှစ်ခုတင်ကြတယ်အဲ့ဒါကိုဟောနေတဲ့တတိဇံကအင်္ဂါနဲ့သူကတူးနေတဲ့သဘောရှိနေတာပဲပိတိယာဇာပိတိနိဝိရာဂကင်းခြင်းကြောင့်ပိတိယာဇာပိတိကိုလည်းဝိရာဂဆက်စုပ်လို့မြောက်ခြင်းကြောင့် ဥပက္ခေသောညီညတ်ရှုလေဝိရတိနေနိုင်၏ညီညတ်ရှုပြီးတော့နေဘာလို့ညီညတ်ရှုသလဲဆိုတော့သတော်အမယာတိတိသံသာနောအတိတိဖြစ်၍မယာပြီးတော့ဆင်ញင်မှုဒီမှာတော့သာမဆင်ញင်မှုပါဝိပဿနာနေရာမှာဒီနေ့ကဟောခဲ့တဲ့သလိငုပက္ခကတော့အဲ့ဒါကတော့ကိုရှုမှတ်ပြီးတော့ပြီးတယ်ပြီးတယ်ပါသူကတော့ဇာနဲ့စပ်ပြီးတော့သာမဆင်ញင်မှုပါပဲ အဲဒါကြောင့်အညီညာလေးလူရှုပြီးတော့နေနိုင်တယ်တဲ့အဲဒီညီညာလေးလူရှုတာကဥပိ္ပခါ10ပါးရှိတော့တနည်းဥပိ္ပခါတွေတော်တော်ပြီးတော့ပါပြီဝိပါဒနုပိ္ပခါသင်္ခါရုပိ္ပခါသာပြီးသွားပြီဝိပါဒနုသင်္ခါရုရှုမှုညာဖြစ်ပြီအဲဝိပါဒနုပိ္ပခါနေသမြဲလေသလားမမြဲလေသလား ဒုက္ခဆင်းရဲလေလားဆင်းရဲမဟုတ်လေသလားချမ်းသာလေလားဆင်းရဲလေလားအနာတ္တအတ္တဟုတ်လေသလားမဟုတ်လေသလားစသည်ဖြင့်အစကမဝေခွဲနိုင်ခင်တော့စဉ်းစားဆင်ခြင်မှုတွေရှိရှူတိုင်းရှူတိုင်းအာယုံလေးတွေပေါ်ပြီးကြောက်သွားတာလေးတွေတွေ့ရများလာတော့ဟာမမြဲတဲ့တရားတွေပဲသဘောကျပြီးတော့သုံးသပ်ဆင်ခြင်တယ်ဖြစ်ဖြစ်တည်တည်နဲ့ဆင်းရဲတွေပဲလို့သုံးသပ်ဆင်ခြင်တယ်သူသဘောတည်းသူဖြစ်ပြနေတဲ့အဆိုးမရတဲ့ အနာတ္တသဘောတရားတွေပဲလို့သုံးသပ်ဆင်ခြင်တယ်အဲလိုသုံးသပ်ဆင်ခြင်ပြီးတော့နေရာကဒီလိုကြာစိတ်တဲ့နည်းနည်းချေချေသဘောကျပြီဆိုတော့ကမသုံးသပ်ပဲနဲ့မဆင်ခြင်တော့ပဲနဲ့တခါရှုယုံလေးရှုသွားတာကိုအဲဒါဝိပဿနုပ္ပခါပဲတဲ့ဒါဆင်ခြင်မှုမှာလိလိရှုပြီးတော့ဆင်ခြင်မှုကိုမပြုတော့ပဲနဲ့မှတ်သိယုံလေးရှုမှတ်သိယုံလေးရှုမှတ်သိဒီကလာသွားတယ် အဲ့ဒါသမထနာညာအားရတဲ့ကဥရပြညာတွေကြောင်းလာတဲ့ကအဲ့ဒီကမှသင်ကြားသမထနာညာကသုံးသဆင်ခြင်းနေတာကိုမှားလိုက်ရင်ဆင်ခြင်းလိုက်ရင်မှားလိုက်ရင်ဆင်ခြင်းလိုက်နောက်ကလိုက်တယ်အဲ့ဒီကအားရတဲ့ခါတော့မဆင်ခြင်းတော့ဘဲနဲ့ရှိုံနေရှိသွားနေတာဝိပဿနာပိက္ခာပြည့်တာသင်္ခါရုပိက္ခာကတော့သင်္ခါရုပိက္ခာညာရောက်တဲ့ခါကျတော့အာယုသိအောင်လည်းပဲအထူးကြောင့်ညာမဆက်ရဘူးရှင်မဖူးဖြစ်အောင်လည်းကြောင့်ညာမဆက်ရဘူး အာယုန်တွေလည်းသူ့ဘာသူထင်းချာချာပေါ်လို့သူ့မမှုလေးလည်းသူ့လိုလိုပြည့်လို့ပြီးအောင်ပြီးအောင်လေးတခါလဲလိုက်ညင်တက်ပြီးတော့သွားနေအဲဒါသင်္ခါရုပ္ပိကပါအဲဒါကတော့ဝိပဿနာဉာဏ်ကြီးတဲ့ပဲတဲ့ဗျာတစ်ခုကတော့ဝိပဿနာသင်္ခါရုရှုမှုဉာဏ်ဖြစ်ပြီဝိပဿနာဘက်ကနဲ့သင်္ခါရုပ္ပိကကတော့ဒီကိုကောက်လိုက်လို့ရှိရင်ဝိပဿနာဉာဏ်ပါပဲတဲ့သူကတော့နောက်ပြီးတော့ ဝိရိယဥပေက္ခာနဲ့ဝေဒနာဥပေက္ခာနှစ်မျိုးကိုဝိရိယဥပေက္ခာကဝိရိယမယုံမလို့ညီမျှနေတာကဥပေက္ခာခေါ်တယ်ဝိရိယလွန်နေတဲ့အခါဥပေက္ခာမဟုတ်ဝိရိယလျော့နေတဲ့အခါကျဥပေက္ခာမဟုတ်ဝိရိယမယုံမယုံမလို့ညီမျှနေတာဝိရိယဥပေက္ခာဒါကဝိရိယပါပဲဒါကတော့အဲဝေဒနာဥပေက္ခာတဲ့ဝေဒနာဥပေက္ခာကတော့စိတ်တိုင်းစိတ်တိုင်းမှာဝေဒနာဆိုတာပါတယ်အဲ ဒုက္ခဝေဒနာဒုက္ခဝေဒနာဥပိ္ပခဝေဒနာလို့အချင်းချင်းပိုင်းဝေဒနာ၃မျိုးရှိတယ်။ဒီအားဖြင့်ဝေဒနာ၅မျိုးရှိတယ်။ဒုက္ခဒုက္ခသောမနတဒေါမနတဥပိ္ပခတော့၅မျိုးရှိတယ်။စိတ်ကြတိုင်းကြတိုင်းဟာဝေဒနာတစ်ခုတစ်ခုဆင်းရဲပါနေတာပဲပဲစိတ်ဖြစ်ဖြစ်ဒီဥစ္စာကတော့ဘလောက်သေးတဲ့စိတ်ဖြစ်ဖြစ်စိတ်တဲ့စိတ်ထဲမှာဝေဒနာပါတယ်ခံစားမှုဝေဒနာလေးပါ။ကောင်းတဲ့အာယုန်နဲ့တွေ့ရတဲ့အခါ ကောင်းတဲ့အနေနဲ့သူကခံစားတယ်မကောင်းတဲ့အောင်တဲ့တရားလည်းခံမကောင်းတဲ့အနေနဲ့ကိုယ်ဆင်းရဲတွေစိတ်ဆင်းရဲတွေဆိုတာဆိုမကောင်းတာတွေပေါ့ဒုက္ခဝေဒနာတွေပဲကိုယ်တွေကချမ်းသာနေတယ်စိတ်တွေကချမ်းသာနေတယ်ဝန်တာနေတယ်ကျွင်းနေတယ်ဆိုတာတွေကဒါဒုက္ခဝေဒနာတွေပဲအေးမကောင်းမဆိုးအလယ်လားဖြစ်တဲ့အာယုန်နဲ့တွေ့နေတဲ့အခါကျတော့အလယ်လားအာယုန်ခံစားတာကတော့သူကကောင်းတယ်လို့လည်းမဆိုတော့ဘူးမကောင်းဘူးလည်းပြောတော့ဘူးသူကအကောင်းဆုံးတစ်ခုအလယ်ကောင်ကြားမှာညီမျှတယ် နာလို့ဥပိ္ပခဝေဒနာကွက်တယ်အဲဒီဝေဒနာ၃မျိုးထဲမှာဥပိ္ပခဝေဒနာဆိုတာကဝေဒနုပိ္ပခပဲဆိုဝေဒနုပိ္ပခအဲဥပိ္ပခဥပိ္ပခသားကိုစိတ်တိုင်းစိတ်တိုင်းမှာဒီဝေဒနာတွေပါနေဥပိ္ပခသားကိုစိတ်တိုင်းစိတ်တိုင်းဥပိ္ပခသားကို55ခုရှိတယ်အဲဒါဝေဒနာလည်း55မျိုးရှိတယ်အဲဒီ ဒါကြောင့်ဝိရိယုပ္ပခာနဲ့ဝရဏုပ္ပခာကတော့တရားကိုတစ်ခုစီပဲတဲ့ဝိရိယုပ္ပခာဆိုတာဝိရိယစေတသိက်ဝရဏုပ္ပခာဆိုတာဥပ္ပခာဝရဏစေတသိက်ဒီဘာတော့ကြားစီရတာပေါ့ဒါမှမဟုတ်ဝိရိဝိရိဝရဏဥပ္ပခာနှစ်ပြားကွဲပြားပြီဝိရိဝရဏအရမှနှစ်ပြားကွဲပြားပြီလို့ဆိုရင်ပို့ပြီးတော့ရှင်းပါလေဝိရိဝရဏအရမှဝိရိယဥပ္ပခာ အဲဝေဒနာဥပိ္ပခာသူတို့နှစ်ခုအရာကတော့တရားကိုကတော့ကိုနှစ်ခုအသီးသီးကွဲနေတယ်ဒါပြောပြပါတယ်။နောက်ဟိုဒါဥပိ္ပခာ၄မျိုးပြီးသွားပြီပေါ့လေ။ကျန်တာ6မျိုးအဲဒီ6မျိုးထဲမှာလည်းပထမတစ်မျိုးတော့ပြီးပါပြီ။သလင်ပြမဘုဇင်ကတတရဇံပါရီသလင်ဥပိ္ပခာတနည်းပြောပြီးသွားပြီ။သလင်ဥပိ္ပခာ

ပဒနုသင်္ခါရုရှုမှုဉာဏ်ဖြစ်သည်သို့ဝီရိဝေဒနာ အရမှာနှစ်ပြာကွဲပြားသည်ဝီရိဝေဒနာအရမှာနှစ်ပြာကွဲပြားသည်ဝီရိဝေဒနာအရမှာနှစ်ပြာကွဲပြားသည်

ယမဝိဟာရုပိ္ခာကတစ်မျိုးဘုဇင်ကဥပိ္ခာဘုဇင်ဥပိ္ခာကတစ်မျိုးစလင်ယမဘုဇင်ကတတရမေဇတုပိ္ခာကတစ်မျိုးအဲဇာဇာနုပိ္ခာကတစ်မျိုးပါရီပါရီတုတ်တိဥပိ္ခာကတစ်မျိုး၆မျိုးရှိတာကိုအဲကဲသွားမအောင်လားစလင်ယမဘုဇင်ကတတရဇံပါရီ သလင်ပြမဝုဇင်ကသတ္တရဇံပါရီသလင်ပြမဝုဇင်ကသတ္တရဇံပါရီ ရုဏတတ္တရမေဇ္ဇတာစေသိမ့်မယ်တတ္တရမေဇ္ဇတာတာတတ္တမေဇ္ဇတာတာတပါးက၆ပြကွဲလေသည်အဲတတ္တရသုတ်ထားပြီးတော့မေဇ္ဇတတာရင်ဆိုရင်တော့လည်းလွယ်မှာပါပဲမေဇ္ဇတာတာမေဇ္ဇတာတာဆိုရင်လည်းအတိပဲအတူတူပါပဲမေဇ္ဇတာမေဇ္ဇထမေဇ္ဇထကနေပြီးမေဇ္ဇတာတော့ပြောင်းလဲလာတယ်လို့ယူဆကြတယ်မေဇ္ဇတဆိုတော့လည်းအိဗယ်ရနေ မစ္ဆတမစ္ဆအတ္တမစ္ဆအလေအလအတ္တကသဘောကိုမစ္ဆတအလေလာသဘောရှိသည်မစ္ဆတတာဆိုတော့လေလာသဘောရှိသည်ဖြစ်အလွန်ပဲလည်းမလိုက်ဘူးအယုတ်ပဲလည်းမလိုက်ဘူးအလေလာသဘောရှိသည်ဖြစ်အလေလာသဘောရှိခြင်းအလေဘောကြနေခြင်းဒီလိုအိဗယ်ကြတော့ ဒါလည်းသူကသရာနေသရာရောနေရောကောင်းနေတာမေဇထတာမေဇထတာဆိုတော့မေဇအလေထကတီးရောအလေ၌တည်အလေ၌တည်ပြီးအဖြစ်အယုတ်လုံးတစ်ခုတို့အလေ၌တည်ရမေဇထတာအဲ့ဒါကသကတာကြနေမှာမေဇထတာလို့မေဇထလို့ပဲရှိတယ်မေဇထမေဇထတာလို့ရှိတယ် ပါဠိကျမ်းကနေကြမေဇတတာကြီးရှင်းနေတယ်အဲဒါမေဇထတာကပဲမူရင်းကြတယ်ဆိုပြီးတော့သူကသုံးပြတယ်ဟုတ်ချင်လဲဟုတ်မှာပါပဲသို့တော်လည်းမေဇတာလည်းပဲအနေဒီပဲတော့ကောင်းနေပါတယ်အခုတော့မေဇတာပဲအမှန်တွင်ကျဲနေပါတယ်အချို့နောက်ပိုင်းကျနေကနေမေဇတာကိုသေချာဝိဇ္ဇဝသနာနဲ့လုပ်ပြီးတော့ဖွင့်တာအဲဒါမေဇထတာဆိုရင်လည်းပဲအနေဒီပဲကောင်းတာပဲမေဇတတာဆိုရင်လည်းသူအနေဒီပဲရသလားလဲရသလားကောင်းနေတာပါပဲ သို့တော့အရင်ကကြတာကတော့သက္ကတကကျမ်းရင်းတွေကရှိတဲ့ဥစ္စာကတော့ပူရင်းကကြတာအလယ်လညီညနေတာတဲ့မစ္စတမစ္စမစ္စတတာတဘာက၆ပြာကွဲလေပြီအဲသလင်္ကသလင်ကုပေခာဇမဝိဟာရုပေခာဇာနုပေခာအဲဘုဇင်ကုပေခာဇာနုပေခာ တတ္တမေသတုပိခာပါရိသုတ်တိဥပိခာအဲဒီဥပိခာ6မျိုးဟာဒီကိုရာအပြင်တတ္တမေသတ္တစေတိတခုရဲပါပဲတဲ့။နောက်မေသတ္တတာမေသတ္တတာတပါးသာ6ပြားခွဲလေသည်ကဲဆိုတော့မှမေသတ္တတာတပါးသာ6ပြားခွဲလေသည်မေသတ္တတာတပါးသာ ထောက်ပြကွဲလေသည်မစ္ဆတတာတဘာကထောက်ပြကွဲလေသည်

ကောင်းပါတယ်ဝိပဿနာယောဂီတွေနဲ့အနံကိုက်တယ်ဒီသင်္ဃာဥပ္ပကရောက်နေတဲ့ပုဂ္ဂိုလ်တွေဆိုရင်ကိုယ်ပြုပ္ပဒါတွေနဲ့ကိုယ်ချိုးကြနေတာပဲလို့နန်းကိုဟန်ကြနေတယ်ဒီဒေသနာနဲ့ချိုးကြတယ်ဘယ်လိုကောင်းတာရင်မြင်ရလို့လည်းပဲဝန်တာဝန်မြဝန္တာမဖြစ်ဘူးမကောင်းတာတွေနဲ့ဘယ်လိုတွေ့ရမလဲသိမချမ်းမသာမဖြစ်ဘူးအငြင်းညရှိုံရှိုံလေးသိုံသိုံလေးရှုသွားနေတာ အဲကြားရည်နာရည်စရည်တွေ့ထိရည်ဓွားကြောက်ပါအကုန်လုံးပါပဲဘယ်လိုကောင်းတာတွေနဲ့တွေ့လို့ဘာမှမကြည့်ဘူးသူကမတုံ့လို့မကောင်းတာတွေနဲ့ဘာမှမကြည့်ဘူးသိရင်သိရုံလေးသိလိုက်နာပဲပြီးကြောက်ပြီးတယ်ကြောက်တယ်ပြီးလိုက်ကြောက်တယ်ပြီးလိုက်ကြောက်တယ်တခါလဲသင်တန်းပြီးတော့သွားနေတာအဲနိုင်ဝဲ ဒီလောက်လည်းနေတာပဲနိုင်ဝက်တနာကြီးလည်းကြာတာပဲသူကသွားနေတယ်သူ့ကျင်နေသူသွားပြီးတော့များသင်္ခါရုပ္ပဒါဝေလာယန္နာအတွင်ယောဂီရှင်ရှုနေဖြစ်နိုင်ပြီယန္နာပုဂ္ဂိုလ်များကြီးစိတ်နေစိတ်ထားမျိုးဒီခိုက်တာလည်းဖြစ်နေတာပေါ့လေရှုတဲ့ခိုက်တာလည်းတော့ရတဲ့ခါကျတော့မဖြစ်သေးဘူးအဲပါဒီကူကဘာတော့ဆိုတော့ဒီမှာ ညာနေလဲပါတာပေါ့လေညာပါပဲမယ်လို့အဲတငါရုပ္ပကညာနေလဲဒီမှာပါတယ်ပါပဲမယ်လို့သူတေကိုရကောက်လိုက်တော့သရရမေဇာတတာပဲအညီညာသွားနေတာတဲ့သူကသူညီညာသွားတာကိုယ်စဉ်ကဥပ္ပကကြမှာပဲဟိုတေကိုလေးဆောင်းမှုလေးရှိပါတယ်အခုအလှည့်ကြနေတာကဗြဟ္မဝိဟာရုပ္ပကလည်းကြသလင်ဗြဟ္မဗြဟ္မဝိဟာရဗြဟ္မဝိဟာရဆိုဗြဟ္မက

သတ္တဝါတွေချမ်းသာစေခြင်းလားမေတ္တာကလောကခေါ်သုံးဆွဲနေတဲ့မေတ္တာတွေလည်းရှိတယ်အဲ့ဒီမေတ္တာတွေကတော့ဒါရီယာမေတ္တာအစစ်မှန်နေမဟုတ်ပဲဖြင့်တဝင်းတဝင်းနဲ့စိတ်သာကျင်သာတွေဒီလိုပါတွေရှိတာပေါ့အဲ့ဒါတွေလည်းပဲမေတ္တာဆိုပြီးတော့ပြောနေကြသူလည်းပဲစိတ်သာတော့ဟုတ်တာမေတ္တာဆိုတာကသူအ내ကြံလိုက်တော့ကိုစိတ်တယ်လို့အဓိပ္ပာယ်တော့ရတယ်ဟုတ်ကဲ့သူကသူတရနဲ့တော့ kait ဒါပေမဲ့လည်းဒီမေတ္တာကတော့အဲဒီလိုຢာကနဲ့တမ်းမဲ့ပြီးတော့ဖြစ်တာမဟုတ်ပါဘူးသူကတော့ချမ်းသာစီလို့တဲ့သဘောပဲတဘာဝတ္တဝါတွေချမ်းသာစီခြင်းတဲ့သဘောအဲဒါကတော့မေတ္တာဣဒ္ဓကာရဣဒ္ဓကာရလက္ခဏာတဘာဝပုဂ္ဂိုလ်ဤစည်းပွားချမ်းသာကို ပြုခြင်းလက္ခဏာကြီးပါတယ်တဲ့မေတ္တာဆိုတာပါတော်ပုဂ္ဂိုလ်ဆန္ဒပါစေလို့နှလုံးသွင်းတဲ့စိတ်ကလေးဟာဆန္ဒစေခြင်းတဲ့စိတ်ကလေးဟာသဘာဝတ္တဝါဤတဏ္ဍာမှာဆန္ဒလေးထည့်ပေးသလိုပုဂ္ဂိုလ်တူမြင်လိုက်ဆန္ဒပါစေလို့စိတ်ကနှလုံးသွင်းလိုက်အဲ့ဒီပုဂ္ဂိုလ်ရဲ့တဏ္ဍာမှာကိုယ်ကဆန္ဒလေးထည့်ပေးတယ်ကိုယ်အားဖြင့်ကျမ်းစာမှာဆန္ဒတော်ရှိပါလေသိအားဖြင့်လည်း စင်စင်လန်းလန်းဝါမျက်ဝမ်းသာနဲ့ဒီမစင်ရဲပဲနဲ့ချမ်းသာတာကြီးပါစေဆိုချမ်းသာပါစေဆိုစိတ်ကလေးကကောင်းတယ်လို့ပုဂ္ဂိုလ်တူတိုင်းတူတိုင်းဟာပြုံးဝင်တွေ့လို့ချင်းအဲ့ဒါတွေကစရရင်ချမ်းသာပါစေချမ်းသာပါစေညာသဇကမဆိုတော့စိတ်ထဲကပေါ်တယ်စိတ်ထဲကလူချင်းပါပဲစိတ်ထဲကအဲ့ဒါလေးထည့်လိုက်ရင်နာကောင်းတယ်လို့တွေ့တဲ့တွေ့တဲ့ပုဂ္ဂိုလ်ချမ်းသာပါစေဘတ်တော်ရီအကုန်လုံးချမ်းသာခြင်းတွေကြတာအဲဒီလို

ဥပိ္ပခါကသူဟာဟိုသင်းတော့ဖြစ်နေတယ်ဘုရားတည်ပြီးထိတင်တာတော့ဖြစ်နေတယ်ကဘုရားအောက်ကအုံမြစ်ကစပြီးတဲလာမှနောက်ဆုံးမှထိရတင်ရမှာဥပိ္ပခါကစပြီးပွားတော့မဖြစ်ဘူးဒါကြောင့်သူကမေတ္တာတို့ကရုဏာတို့မုဒိတာတို့ဒီသုံးခုတစ်ခုကနေပွားတယ်အဲဒီကနေပွားလို့တန်ရလာပြီဆိုတော့မှဇာတမဇာတခုပထမဇာဒုတိယဇာအဲတတိဇာနဲ့မပြီးသေးဘူးသူက အဲဓာတိဇာရပြီးတဲ့နောက်မှာသရုပ်ဇာတက်တော့မှဒီမှာဥပိ္ပခာပါလာတာကိုဒီကြမှာဒီကြမှာဥပိ္ပခာနဲ့ပွားလို့ရအဲဒါကြောင့်မေတ္တာကနေပြီးတော့တရားနှလုံးသွင်းအထုတ်ပုံလေးနည်းနည်းလေးပြောရအောင်မေတ္တာပြောပြီးရင်တော့ကရုဏာရမုဒိတာတွေကတော့ကျေကျေဝုန်းဝုန်းပြောဖို့မလိုပါဘူးမေတ္တာကသူအရေးကြီးမေတ္တာကကဘာယူရလို့လည်းပြည့် မေတ္တာတရားဆိုရင်အလုံးသောတ attva တွေကလက်ခံနိုင်တာပဲမြင်ရတယ်ဘုရားဘာသာမဟုတ်တဲ့ခြားဘာသာတွေကလည်းမေတ္တာတရားဟောလို့ရှိရင်တော့သူတို့မငြင်းဘူးသူတို့ကလည်းမေတ္တာမေတ္တာတော့သူကလက်ခံမေတ္တာမေတ္တာကတော့ပြင့်မတင်ကြဘူးဒီလက်မခံမဲ့ပုဂ္ဂိုလ်ကတော့တဝူးတော့တမျိုးတော့ရှိတယ်လက်မခံမှာကတော့ဒီအဲဒီ ရုပ်ဝါဒအနေမျိုးကတော့သူကတော့လက်ခံမှာမဟုတ်ဘူးသူကတော့သူကတော့သတ္တဝတ္တုကသတ္တဝတ္တုပါနှလုံးသွင်းနေကြရှိသေးတယ်အပူပဲသူကဒီလိုလုံးမှသူကအဲသူတော့ပြင်လက်ခံမှာမဟုတ်ဘူးသူပြင်အလုံးသောဘာသာဝင်တွေလက်ခံကြပါတယ်မေတ္တာဆိုတာမေတ္တာဆိုတာတရားတော်သတ္တဝါတွေချမ်းသာစေလိုတဲ့စိတ်ဓာတ်ကလေးပဲချမ်းသာပါစေလို့ဆိုစိတ်ဓာတ်ကလေးအဲဒီမေတ္တာကမ္မထာ ဘယ်အစပြီးတော့ပွားတယ်လဲဆိုရင်ပုဂ္ဂိုလ်၄မျိုးရှိတယ်။အမှန်တန်ကြည့်ရတဲ့ပုဂ္ဂိုလ်ချက်ရိုးရိုးသုံးတောင်ချက်တဲ့ပုဂ္ဂိုလ်အလေအလပုဂ္ဂိုလ်နောက်ပြီးတော့မုံမုံမုံမုံနေတဲ့ပုဂ္ဂိုလ်ညာလူဖြစ်တဲ့ပုဂ္ဂိုလ် အဲဒီလေးမျိုးသောပုဂ္ဂိုလ်တွေလည်းပွားများလို့မရှိဘူးတဲ့သူကရသပြီးပွားများလို့ရှိရင်မရန်ချစ်ပြီးတော့နေတဲ့ပုဂ္ဂိုလ်သွားပွားလို့ရှိရင်လည်းပဲမေတ္တာကသူကပြီးတော့ပဂရိချင်းမျိုးလည်းကြည့်ရတာမဟုတ်ပဲဟာဘူးအလယ်လားဖြစ်တဲ့ပုဂ္ဂိုလ်လည်းပဲပွားများလို့ရှိရင်လည်းပဲလယ်လားပုဂ္ဂိုလ်ကလည်းပဲဝင်ဖြစ်နေတယ်လို့ကအသာကလည်းအလယ်လားဆိုတာကိုယ်နဲ့ ဘာမှအရေးမကြီးတဲ့ပုဂ္ဂိုလ်ကိုနေတော့ပေါ်တော်တော်ဖြစ်စိတ်မဝင်စားရန်သူသွားပွားရင်တော့ဒေါသဖြစ်တတ်တယ်။ဒါကြောင့်ဘယ်လိုပုဂ္ဂိုလ်ပွားရမလဲဆိုလို့ရှိရင်ယူသီလေးစားတော့တဲ့ပုဂ္ဂိုလ်ကစပြီးတော့ပွားရမယ်တဲ့ယူသီလေးစားအပ်တဲ့ပုဂ္ဂိုလ်။ရာသမားတို့မိဘတို့ဒီလိုပါလေ။အဲဒီလိုပါလေကလေးစားတဲ့ပုဂ္ဂိုလ် မိတ်ဆွေရလည်းပဲလေးစားတဲ့ပုဂ္ဂိုလ်ရှိမှာပေါ့သူကလေးလေးမြတ်ပြုရတဲ့ပုဂ္ဂိုလ်ဆွေမျိုးတွေထဲမှာလည်းပဲဥကြီးဥကိစ္စတွေဘူကြီးမာကြီးစသည်တော်တွေရှိမှာပေါ့တော့အဲဒီပုဂ္ဂိုလ်ကစပြီးကြလားပွားများမယ်ဒါကကမ္မထာဖြစ်နေအများရန်ပွားတဲ့ခံမျိုးလားဒီတမာအားဖြင့်ဆိုရင်တော့မြင်တဲ့တူတဲ့ပုဂ္ဂိုလ်တွေအကုန်လုံးပွားလို့ရပါတယ်ဒီမေတ္တာမြင်တဲ့တူတဲ့ပုဂ္ဂိုလ်တွေမြင်ညာကနေပြီးတော့ဒုတိယမြင်ချမ်းသာပါစေချမ်းသာပါစေ လုံးသွင်းနိုင်လားအပန်းကြလို့ရှိရင်ချမ်းသာပါစေလုံးသွင်းနိုင်လားဒီတိုင်းသာမညာအပြင်အလုံးစုံသတ္တဝါတွေချမ်းသာပါစေလို့လုံးသွင်းနိုင်လားအေးဇံရအောင်လို့တကယ်တမ်းပွားတော့မယ်ဆိုတော့တူဦးပြောက်ကိုသူးဆိုင်ပြီးတော့ပွားမှာပါအဲလေးပြရတဲ့ဆရာသမားလေးပြရတဲ့မိတ်ဆွေအဲဒီလိုပုဂ္ဂိုလ်ကတခါလဲစပြီးပွားများရမယ် ဒီလောကအနေအချင်းညာကနဲ့ရှိခင်တတ်မဲ့ပြီးတော့နေတဲ့ပုဂ္ဂိုလ်တော့အဲ့ဒီဥစ္စာတော့မပွားရဘူးတဲ့ဥစ္စာကတော့ကိလေသာတွေပွားလာတတ်တယ်သူကမေတ္တာကနေပြီးတော့မေတ္တာမရှိဘဲနဲ့ညာကတွေဖြစ်တတ်တယ်တဲ့အဲ့ဒါအဲ့ဒီတော့တော့မပွားရဘူးသူကရိုးရိုးရိုးရိုးခင်မင်းရိုးရိုးခင်မင်းရတဲ့ပုဂ္ဂိုလ်ရိုးရိုးအလေးပြုရတဲ့ပုဂ္ဂိုလ်ဟုတ်လားညီညွတ်တဲ့ပုဂ္ဂိုလ်လေးစားတဲ့ပုဂ္ဂိုလ်ဒီလိုပုဂ္ဂိုလ်အစားပြီးတော့ပွားမှာ

အာရပိဇာဟွန်တသိဆင်းရဲခြင်းပါသည်အာနိကာဟွန်တကိုဆင်းရဲခြင်းပါသည်သုခိအာရဏပရိဟရန္တုဆင်းရဲသာသာနဲ့မိမိခန္ဓာကိုရွတ်ဆောင်နိုင်ပါသည်ဒီလေးပုဒ်ပါအဲတပုတ်ထဲနဲ့ပွားလဲပြီးပါတယ်ဗျာတပုတ်ထဲနဲ့တပုတ်ထဲနဲ့ရံကင်းပါစေရံကင်းပါစေဒါတခုလည်းရတာပါပဲဆင်းရဲခြင်းပါစေ စိတ်ဆင်းရဲခြင်းပါစေကိုယ်ဆင်းရဲခြင်းပါစေဒါတူလည်းလည်းရတာပါသံသာသာနဲ့ကိုယ်ခန္ဓာရွတ်ဆောင်နိုင်ပါလေချမ်းသာပါစေဆိုတာနဲ့အတူတူပါပဲဟိုကရှင်းနေတာပါပဲချမ်းသာပါစေပါပဲချမ်းသာနဲ့ကိုယ်ခန္ဓာရွတ်ဆောင်နိုင်ပါစေဆိုချမ်းသာပါစေပါအဲချမ်းသာပါစေဆိုတာတကူကနှလုံးသွင်းလို့အလွယ်ဆုံးပါပဲရန်ကင်းရုံမျှနဲ့လည်းမချမ်းသာသေးဘူးသူကသိစင်းရကင်းရုံမျှနဲ့ကိုယ်ဆင်းရကြနေတော့မချမ်းသာတယ်ကိုယ်ဆင်းရကင်းရုံမျှနဲ့သိစင်းရ ကျန်နေလို့ရှိရင်လည်းမချမ်းသာတယ်ချမ်းသာပါစေဆိုတာတော့ပြန်အကုန်လုံးအပြတ်နာလုံးပါပဲလေကအဲဒါဒီတပုတ်ထဲနဲ့ပွားလို့လည်းရပါတယ်ချမ်းသာပါစေချမ်းသာပါစေဆိုတာလေပုဂ္ဂိုလ်တယောက်ယောက်ကိုသိတဲ့အာရုံပြုပြီးတော့ချမ်းသာပါစေချမ်းသာပါစေချမ်းသာပါစေလို့လည်းရပါတယ်သာမဒေသနာအနည်းတိုင်းပွားခြင်းလို့ရှိရင်တော့ခုနပြောတဲ့အတိုင်းကြံကျင်းပါစေသိစင်ရခြင်းပါစေ ကိုယ်စင်ရကင်းပါစေဆန္ဒသာသာနဲ့ခန္ဓာဝင်ရွတ်ဆောင်နိုင်ပါစေအဲဒါကိုအဲပုဂ္ဂိုလ်ကစပြီးတော့ငါဒီကြံကင်းရလို့ဤကြံကင်းပါစေငါမှကြံကင်းပါစေဒီကလုံးသွင်းရမယ်ဒါကတော့နှလုံးသွင်းတော့အလွယ်ဆုံးပေါ်လေဒါကိုယ့်ကိုယ်ဆိုတော့ရရန်ကကင်းကျင်နေတာကိုအလွယ်ဆုံးမဲ့သူကဘာမှမခက်ဘူးလေဥစ္စာတော့သိစင်ရကင်းပါစေ

စိတ်ကူးပြီးတော့လိုက်ကြပါတဲ့လိုက်ကြလိုက်လို့ရှိရင်မိမိကိုယ်ရဲ့ဖြစ်တဲ့ဥစ္စာဘယ်မှမရှိဘူးတဲ့ပုဂ္ဂိုလ်ဟာချင်းဖြစ်ဆုံးပဲတချို့ကကိုယ်သားလေးကိုယ်ရဲ့ပိုချစ်တဲ့သမီးကိုယ်ရဲ့ပိုချစ်တဲ့စသည်ဖြင့်ပြီးတော့လောကဝါဒပြောတာရှိတာကိုတကယ်ကြတော့ပုဂ္ဂိုလ်ဟာအချစ်ဆုံးပဲဒီကြသိသိကြည့်လို့ချင်း မြတ်စွာဘုရားလက်ရတော်ခါကာလတုန်းကပသိနေဒီကောသလမင်းကြီးဆိုတာကြားဦးကြမှာပေါ့သူမိဖုရားအငယ်ကမာလိကာတဲ့ဒီနေ့မိဖုရားတွေလည်းရှိပါတယ်အကျင့်မိဖုရားတွေကတော့မင်းမျိုးမင်းတို့ကဆင်းသက်လာတဲ့မင်းသမီးတွေမာလိကာဆိုတာကတော့ကိုပန်းတယ်ရဲ့သမီးကိုသူကပန်းတယ်ရဲ့သမီးပန်းတယ်ရဲ့သမီးစိတ်ကနေပြီးတော့မောပမပြန်လာ ပေါင်းရင်မှာအဲဒါဟောပါပြန်လာတဲ့ခါကျပြီးလေးမလေးကပကျိုးနယ်တွေပြုစုတာနဲ့အဲဒီကနေဒီသူစိတ်ထဲနဲ့ပါတတ်မဲ့တဲ့စိတ်ရှိတာနဲ့ပြုစုတဲ့တင်တာနဲ့သူဒီပြားချင်းနဲ့တင်မြောက်တယ်လားမန္လိကဆိုတာသူကဆွေကုန်မျိုးကုန်တွေမရှိကြဘူးပေါ့လေသူကသူဒီမဲ့ပုဂ္ဂိုလ်တွေကတော့သူ့အမေသူ့အမေဖေးတွေကမင်းမျိုးတွေဆိုတော့သူတို့ကမျက်နှာကြီးတွေရှင်းနေတာပါ မာလိကာဆိုတာကတော့သူကပန်းတယ်သမီးဆိုတော့ဆွေမျိုးကုံဘာမှမရှိဘူးဘောသူကလောကဘက်ကကုံမရှိဘူးကုံမရှိတော့သူနန်းထဲမှာဆိုလို့ရှိရင်သိပြီးတော့ဒီထဲထဲဝါဝါမရှိဘူးဘောသူကနေရထိုင်ရတာမျက်နှာငဲနေတယ်ဆိုအောင်ပါဘောလေ အဲဒါပသိနေကောသလမင်းကြီးကတော့သူကကျေးဇူးလည်းပဲအဲဒီစစ်ကနေပြီးပင်ပမနဲ့ပြန်လာတဲ့အခါသူ့ကိုဝိဇုငယ်လေးကျေးဇူးဆောင်ကြောက်လို့ကျေးဇူးတင်လာတဲ့သူကျေးဇူးပြီးပြီးရှင်ယူတက္ကတာဝီရိနဲ့သူကအိမ်ပိတ်ဆောင်ကြောက်ပြီးတော့ထားကြီးမြောက်ပြီးတော့ထားနောက်ပြီးတော့ဒီမာလိကာကလည်းပဲသူကဘဝအကျိုးပေးကညနေလို့သာသူကအမျိုးအညာနဲ့ပြည့်နေတာသူကပါရမီကုသိုလ်ကတော့ရှိတယ်သူက ပြီးတတ်တယ်လိမ့်ပါတယ်သူကပြောရဆိုရတဲ့အကြံဉာဏ်ကောင်းတွေပါတွေကိုပေးတတ်တယ်သူကအဲ့ဒီတော့လည်းသူကဒါတွေအကြောင်းပြုပြီးတော့လည်းဒီမင်းကြီးကတော့သူရှင်းညာလို့တရားနဲ့မှလည်းစလို့ရှိရင်အရေးအကြောင်းရှိရင်သူကညွှန်ကြားတယ်သူကဒီလိုမဖြစ်သင့်ဘူးဒီလိုဖြစ်သင့်တယ်စသည်ညွှန်ကြားသူညွှန်ကြားတာကသူကဟန်ကြနေအဲ့ဒါကြောင့်သူအထူးလေးစားပြီးတော့ နေစားနေပေမဲ့လည်းရွှေကုံရွှေကုံမျိုးကုံတွေကမရှိတော့ဒုက္ခမြမျက်နာငယ်နေဝင်နာနာနာတွဲမှာမျက်နာငယ်နေတော့အပင်ဒီကောသလမင်းကြီးတနေ့တော့သူကချင်းမြောက်ပြီးတော့သူအာဘေစကားပြောခြင်းလို့သူကညာကျန်းခါကာလာနှစ်ယောက်ချင်းစကားပြောတာကိုနည်းနည်းပြောလဲဆိုတော့ပင်ဒီကောသလမင်းကြီးကသူကစပြီးတော့မေး ရှင်ပြီဗျာတဲ့လောကမှာဘယ်သူအချစ်ဆုံးလို့လဲဆိုတာမျိုးအချစ်ဆုံးပုဂ္ဂိုလ်ဘယ်သူပို့ပြီးတော့ချစ်တယ်လဲလို့မေးတော့မာလိကကတော့စဉ်းစားကြောက်ပြီးတော့စဉ်းစားလိုက်တော့ကိုကိုကတော့ချစ်ဆုံးပဲတဲ့ဒါကိုကိုလည်းပို့ချစ်တာတော့မရှိဘူးလောကဒါတော့ ရှင်မင်းကြီးจิตဆုံးပုဂ္ဂိုလ်ကတော့ကိုယ့်ကိုယ်ဟာဖြင့်จิตဆုံးပါပဲဆိုပြီးတော့သူကပြောတာဝေဒနိကောကလာမင်းကြီးရွယ်ချက်ကတော့သူကဘသူจิตဆုံးလို့ဆိုရှင်မင်းကြီးจิตဆုံးပါပဲသူကပြောစီချင်တာကိုသူကဒီလိုပြောစီချင်တော့သူကအပြန်လာအာတဲ့ဒီမိပြားနေပြန်မေးလို့ချင်းရှင်မင်းကြီးဘသူจิตဆုံးရောမင်းจิตဆုံးပါပဲပြောချင်တယ်သူကဒီလိုလုပ်ဒီလိုလုပ်တာကိုသူကတကားဆင်တာဆင်တာကအားပေးခြင်းလို့ပါပဲသူက ဒါပေမဲ့လို့မာလိကာကစဉ်းစားသူပြောကျင်တာပြောကျင်တာကတော့ဒါပြောကျင်တာပဲဒါပေမဲ့လို့ငါအမှန်ကနေပြီးတွဲပြောလို့တော့မဖြစ်ဘူးတဲ့ဥစ္စာလောကမှာကိုယ်ကိုယ်တည်းပို့ပြီးဖြစ်တာတော့မရှိဘူးအဲဒါကိုယ်ကိုယ်အချစ်ဆုံးပဲလို့ဆိုပြီးတော့ပြန်ပြောပြောပြီးတော့ဒါကမာလိကာကပြန်မယ်ရှင်မင်းကြီးတော့လောကမှာဘယ်သူအချစ်ဆုံးတော့မေးတော့သူလည်းပဲမာလိကာပြောတဲ့လမ်းကလွဲသွားလို့မဖြစ်ဘူးသူကမှားနေတာကိုဆိုတာ သူမူလမူလယူထားတာပြောလို့မဖြစ်ဘူးငါလည်းပဲစဉ်းစားကြည့်တော့ကိုယ့်ကိုယ်ကအချစ်ဆုံးပဲလို့သဘောကျနောက်တော့တဏီသောခါကျတော့မြတ်စွာဘုရားနဲ့မြတ်စွာဘုရားနဲ့တွေ့တဲ့အခါမြတ်စွာဘုရားကိုကြောက်တာတယ်ရှင်ဗျာတဲ့တတိတော်ဒီလိုဒီလိုပဲမေးလို့မာနိကာဒီလိုပြောဒီလိုဒီလိုလည်းဒီလိုပြန်ပြောရတယ်ဆိုတဲ့ကံမြတ်စွာဘုရားပြန်ပြီးတော့ဟောထားတယ်သဗ္ဗတိတာနုပရိကမစေတတာလုံးစုံသောရတ္တေကိုလှည့်ပြီးတော့ရှားပါတဲ့စိတ်နဲ့

ယခုလောလောဆယ်မှာပုဂ္ဂိုလ်၌ဆင်းရဲဒုက္ခတွေရောက်လာမှသို့ရင်လည်းဆမ်းသာနဲ့ပြည့်စုံနေတယ်ဒါလိုပဲနောင်တတံတရားလုံးနဲ့ကြောက်ပြီးတော့ဒီမိမိကိုယ်လို့ခေါ်ရတာယုံမသိတော့တရားကိုယ်အစ်ကတော့ကိုယ်ရတော့မရှိပါဘူးယုံနာယုံနာစဉ်ဆက်ပါပဲဒီလိုလောကဝါဒဒီလိုပြောရတယ်အဲမိမိကိုယ်တတံတရားလုံးကြောက်ပြီးတော့ဆင်းရဲဒုက္ခမတွေ့ရအောင်ဆမ်းသာအောင်လို့ဟာ သူတော်ဘာတွေညှင်းဆဲခြင်းအစကြည့်တော့မကောင်းမှုအကုသိုလ်တွေမပြုအောင်ကြောင်းကျင်ရမယ်ဆိုရင်သက်သာတရားတရားတော်ဘုရားကိုကိုကိုကိုအချစ်ဆုံးအချစ်ဆုံးဆိုတော့အချစ်ဆုံးဖြစ်တဲ့ကိုမှာဘေးဒုက္ခတစုံတရားမကြောက်စီရင်မှုဘောလို့ဟိုမှာခလုံးမတက်ခြင်းမှုစူးမစူးခြင်းမှုဟာမိတော်ဘာလို့မကူမလောင်ခြင်းမှုလုံးတရားဘေးတာမရှိခြင်းမှု ယောဂဝေဒနာမကြောက်စင်ဘူးကိုယ့်ကိုယ်အတွက်စောင့်ကြောက်ရတယ်။ဒါကလုံးမတိုက်အောင်သူမစုအောင်အဲချော်ပြုမကြအောင်ဒီလိုတရားပေးတာနဲ့အန္တရာယ်နဲ့မတွေ့ရအောင်လားအများရမဲ့ကိုယ့်ကိုယ်ကိုစောင့်ကြောက်နေရတယ်။အများရစောင့်ကြောက်ရတယ်အများတကာပဲ။ကြီးတဲ့ပုဂ္ဂိုလ်တွေပူစောင့်ကြောက်ရတာပေါ့။ငယ်တဲ့ပုဂ္ဂိုလ်တွေတော့အမှုမဲ့မမဲ့သွားနေကြတာကြီးတဲ့ပုဂ္ဂိုလ်တွေကတော့အလုံးလည်းလည်းတဲမကောင်ဘူး။ဘုံတော်လို့ရှိရင် ဘုရားကထားလိုက်တာနဲ့ပဲသင်မသိလို့ရှိရင်ဟိုတရားနာပါပါပါပြင်ရှိရင်ရှိတာပဲလို့ပုံတော်ချောလဲကြအပြင်ဒုက္ခဖြစ်နိုင်တယ်လို့ဒါကြီးတဲ့ပုဂ္ဂိုလ်ကကိုယ်ကိုပို့ပြီးတော့စောင့်ကြောက်ရတယ်အဲ့ဒါချစ်ဆုံးဖြစ်လို့ပုဂ္ဂိုလ်လေးကိုသင်ရမရောက်အောင်လည်းစောင့်ကြောက်ရတယ်အဲ့ဒီခုလောလောဆယ်သင်ရမရောက်အောင်လို့ပဲနောက်တန်တရားတော့ကြောက်ပြီးတော့လည်းသင်ရမရောက်အောင်ဒီကိုစောင့်ကြောက်ဖို့လိုပါတယ်ယခုမိမိရတာတဲ့အာရဘောအကြောင်းပြုပြီးတော့မကောင်းမှုအကုသိုလ်တွေပြုရင် နောင်တသံတရားလုံးလျှောက်ပြီးဒီအတဘောမှာပဲလာကြမှာပဲဒီကိုမှာပဲလာကြကိုကပြုထားတဲ့မကောင်းမှုတွေကနောက်အကျိုးပေးရင်ဒီကိုပေါ်မှာလာကြလာမှာဥပမာချင်းဘာလို့တော့ဆိုလို့ရှိရင်ဒီနေ့မတော်တာမသိတာစားလိုက်ရင်ဟုတ်လားမနေ့ကင်းကမတော်တာစားနေ့လည်ကင်းနဲ့ယောဂဖြစ်နိုင်တယ်အဲ့ဒီတဲ့ပဲလေယောဂဖြစ်နိုင်တယ်အဲ့ဒါစားတော့ကတော့ကိုမမီစစ်စစ်နဲ့ရတာကောင်းလို့စားရတာပဲကြိုက်တယ်ဆိုပြီးစားရတာပဲအမတည့်တာသွားစားလိုက်

ယခုမျက်မှောက်ဘောကမျက်မှောက်ခန္ဓာအတဘောအကြောင်းပြုပြီးတော့ယခုလောကချမ်းသာရေးပေါ်လေကိုချမ်းသာရေးကိုကြိုးကြည့်အောင်ဆိုပြီးတို့တခုသွားပြီးတော့လှုပ်လိုက်တာမပြောတင်တာပြောမလှုပ်တင်တာလှုပ်အကုသို့ဖြစ်သွားအဲ့ဒီအကုသို့ကနောက်ကျိုးပေးတဲ့ကဘယ်လာမလဲဆိုမိမိခန္ဓာကိုပြန်လာမှာတဲ့ဒီရုပ်ကိုကြီးမျက်မှောက်ဘဝတွေကျိုးပေးရင်ဒီရုပ်ကိုမှလည်းပြန်လာမှာပဲမျက်မှောက်ကျိုးမပေးလို့ရှိရင်နောက်သားနေရာဘဝတွေကျိုးပေးလည်းပဲရုပ်ကိုတော့မရှိဘူးနာအစဉ်ကတော့တူပဲဟိုမှာဆက်သွားတယ်နာကတော့

ဒီဘဝကစိတ်နဲ့ဟိုဘဝစိတ်ကအတူတူပဲအောင်မရတာမမှတ်မိလို့မှတ်မိရင်အတူတူပဲအောင်မေတယ်ဆိုတာဒီဘဝကဟိုဟိုတုန်းကနေခဲ့ထိုင်ခဲ့တာတွေပြန်စဉ်းစားလိုက်ရင်တခါတည်းအကုန်လုံးပြန်ပြီးတော့ပေါ်လာအဲဒစိတ်သေးပဲဒစိတ်သေးလို့ဖြစ်နေတာတော့စိတ်သေးဖြစ်အဲစိတ်စဉ်ကတော့ကိုတသံနေရာလုံးမှာသူကဒစဉ်နဲ့ချင်းရုပ်စဉ်ကကြောင်းအဲဒါကြောင့်မိမိကိုချစ်ဆုံးလို့ပြီးလို့ရှိရင်တဲ့မိမိကိုမိမိသင်ပေါ်မှာမကောင်းကျိုးတွေကြံကြောက်စေတာတဲ့အကုသိုလ်တရားတွေ မကောင်းမှုတွေကိုသင်ဆောင်ပါတဲ့မပြုလုပ်ပါနဲ့ဆန္ဒစွာပြဒီဒေသနာဟောကအဲဒီအဲဒီဒေသနာတော့အရာပါအဲဒီမာလိကာတို့သုတိမိဂောဒလာတို့ပြောဆိုတဲ့ထုံးသားသက်သေတာတွေကအရာလည်းပဲသင်ကြပါတယ်ကိုကိုကိုကိုအချစ်ဆုံးဆိုတာကိုကကိုကိုစဉ်းစားရင်လည်းကိုကကိုကိုကိုအချစ်ဆုံးပါပဲဆိုတာသင်ကြနေပုဂ္ဂိုလ်တော့အချစ်ဆုံးပဲ အဲဒါကြောင့်ကိုယ့်ကိုယ်လေးကစပြီးတော့မေတ္တာပွားပါတဲ့မေတ္တာပွားလိုက်တော့ကိုယ့်ကိုယ်ဟာချမ်းသာခြင်းမလို့ပဲသူများတွေလည်းကိုယ်စီကိုယ်စီချမ်းသာခြင်းလာကိုဧဝံပိယောပုထုအတ္တပရိသံပရိသံသူတော်ဘာတို့ပုထုအသီးသီးသောအတ္တကိုယ်ကိုဧဝံဤတူပင်ပိယောရှိအပ်ပါတယ်ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းကပုဂ္ဂိုလ်လေးနဲ့ကိုယ်ရှင်းနေတာပဲ ကိုယ်ကိုယ်လေးနဲ့ကိုချစ်ကိုယ်ကိုယ်လေးနဲ့ကိုွားရင်လာရင်ဒီကတစ်ခါတစ်ခါစဉ်းစားကြည့်တတ္တဝါလေးတွေဝက်တို့ဘဲတို့တတ္တဝါလေးတွေအမှုအရာလေးတွေကရှိတယ်။ဘေးရအန္တရာယ်ရှိတယ်ဆိုလို့သူပြန်ပြန်ပြေးချကြတယ်။သူဒုက္ခနာကိုလေးဆင်းရဲကြောင်လို့သူကကြောက်ကြတိတ်ကြတာ။ ပြေးပြီးတော့ဘေးရရှိတယ်တကယ်ရှိတယ်လို့တော့မဟုတ်ပါဘူးသူကြောက်လို့လာမှပြေးတာအဲပြေးပြီးတော့လွတ်လောက်တဲ့နေရာကျတော့ခါပြန်ပြန်လှည့်နေကြည့်လိုက်ပြီးအောင်မယ်သူကသူ့ကိုယ်လေးသူစောင့်ရှောက်နေတာကိုချမ်းသာရေးသူလုံနေကြတာသူကနေဒါပေမဲ့လို့ဒီနေ့ကျတော့ဒီကောင်လေးတွေကလူတွေဘာတွေကသတ်ဖြာပြီးစားလိုက်ပြီးကြကြတာပါပဲသူကအဲဒါကိုယ်ကိုယ်လေးကိုကတော့ဒီအားလုံးအချစ်နေကြပါတယ်တဲ့ချမ်းသာခြင်းအလိုရှိနေကြပါဒါကြောင့် မိမိကိုယ်ကစပြီးတော့မေတ္တာလေးပို့ပါတဲ့။ဒါကတော့မိမိကိုယ်ကပို့လို့လည်းပါတယ်နည်းနည်းပို့လိုက်ရင်ပြီးတာနေပါရင်ငါးပြီးငါးပြီးอืมရရငါးပြီးရံကင်းလို့ရံကင်းပါစေ။ငါမှရံကင်းပါစေ။อืมကိုယ်စိတ်ဆင်းရဲကင်းပါစေကိုယ်ဆင်းရဲကင်းပါစေ။ဆန္ဒပါစေ။ဆန္ဒသာသာနဲ့ခန္ဓာဘုံကိုသွက်ဆောင်နိုင်ပါစေ။ဆန္ဒသာသာကျဉ်းကျဉ်းမာမာနဲ့ ခန္ဓာဝဉ္ကြီးရွတ်ဆောင်နိုင်ပါစေခန္ဓာဝါဝန်တို့ကိုကြည်ထားတာပဲလို့ပဲအမြဲတမ်းသူစောင့်ကြောက်နေရတာဒေချာစဉ်းစားကြည့်ရင်နှလေးပဲတောင်းလေးတဲ့ဥစ္စာကြီးသူကအာယုံအာယုံ၆ပါးတွေအကုန်လုံးကောင်းတာတွေနဲ့သူအများအားကြာပြီးတော့လုပ်နေရတယ်မျက်စိကလည်းကြည်ကောင်းနားကလည်းကြားကောင်းလုပ်နေရတယ်နှာခေါင်းကလည်းအနံ့နာကောင်းတာနဲ့အနံ့မကောင်းတာတွေအကြောင်းနေရတယ်အဲလျှာကလည်းပဲ ကောင်းတာတွေစားရအောင်လို့သူကအားထုတ်ပြီးတော့စားတော့ပြီးတော့ပေးနေရတယ်။ကိုကတွေ့တီတွေလည်းကောင်းကောင်းတွေ့တီရအောင်လို့တခါလဲအခုလိုနှွေကားဆိုရင်ချင်းပူလို့ချင်းအေးတဲ့နေရာကြာပြီးတော့နေနေရတယ်တို့ကြရေလေးချိုးလိုက်ရရင်ညကလေးခတ်လိုက်ရရင်လုံနေရတဲ့အကျူးစင်းနဲ့ချိုးတွေပဲထွက်လာသုတ်ပြလိုက်ရရင်အမနာကျူးစုရတယ်တို့ကြမျက်နှာပြေးရရင်ဘာလို့လဲညာတော့ရင်စုံလို့ပါပဲသူကဒီခန္ဓာကိုယ်ကျူးစုနေရမနန္တောင်လေးတဲ့ဥစ္စာကြီးသူဒီ စုံတယောက်ကဒီခန္ဓာဝင်ကြီးတစ်ခုကိုဒါကြီးနေစဉ်နေစဉ်ဒီလိုလုပ်နေပါတော့အယုတ်ကြီးတစ်ခုလာပေးမယ်ဆိုလို့ရှိရင်လက်ခံမှာမဟုတ်ဘူးအယုတ်ကြီးတစ်ခုဟုတ်လားအယုတ်ကြီးတစ်ခုလာပြီးတော့ပေးဒီရုပ်ဟာဒီရုပ်ကြီးကနေစဉ်နေစဉ်လည်းပဲဥမာအညစ်အကြေးတွေထွက်နေမယ်မျက်စိကမျက်ကြီးတွေထွက်နေမယ်အာသူ့လိုပေါ့လေနားကလည်းနှပါကြီးတို့နှာခေါင်းကလည်းနှာတို့ပါးစပ်ကလည်းတရွေးတို့ မြင်းကျင်ငယ်တို့ကိုယ်ကလည်းပဲချွေးတို့ဘာတို့ဒီဥစ္စာတွေသူတို့ပဲထွက်နေမယ်။ဒါကနေ့စဉ်နေ့စဉ်တခါတည်းပုတ်တင်ပြီးတော့ပေးနေရမယ်။ဒါစာကလည်းကျွေးရအောင်မယ်ဆိုရင်ဒါသုံးတရားဖြစ်မသွားအောင်လို့သူကောင်းကောင်းလည်းပဲသိရန်သိတဲ့ခါလည်းသိပေးရမယ်။ထားရမယ်ခါလည်းထားပေးရမယ်။သုတ်တန်ရင်သုတ်ပေးရမယ်ဆိုရင်ရုပ်တခုဒီလိုရုပ်တခုလက်ခံပါဆိုဘယ်သူမှလက်ခံမှာမဟုတ်ဘူးလား။မနတန်လေးတဲ့ဥစ္စာကြီး။အဲဒါကိုယ်ကိုယ်နဲ့ကိုယ်ရရနေတော့ဘယ်နှမမတတ်နိုင်ဘူးလား။ပြုကျင်နေရတာပဲဆိုတော့ အဲဒီအမှန်တာဝန်လေးတဲ့ခန္ဓာကိုယ်ကြီးဝင်ကြီးကိုထမ်းဆောင်နေကြရတယ်ဒီခန္ဓာကိုယ်ဝင်ကြီးအဲဒီခန္ဓာကိုယ်ဝင်ကြီးကဒုက္ခိအတ္တနာပရိဟာရမိဒုက္ခိဆញ្ញံသာသာဆញ្ញံမာမနဲ့အတ္တနာမိမိကိုယ်ကိုပရိဟာရမိဆောင်နိုင်ရပါလို့ဤဒီကိုကိုယ့်ကိုယ်ကိုမေတ္တာပို့လုံးသွင်းရမယ်ဒါတော့ကိုယ်လိုပဲတ attva တွေအားလုံးပဲဒီလိုပဲချမ်းသာခြင်းတွေပါကောဆိုတာပြုပေါ်လာပြီးတော့မှ လေးကျွတဲ့ဆရာသမားအသာရှိတဲ့ပုဂ္ဂိုလ်တူပေါ့လေလေးစားလောက်တဲ့ပုဂ္ဂိုလ်တူအဲဒီညိုလောက်တဲ့ပုဂ္ဂိုလ်တူကိုစိတ်ထဲမှာအာရုံပြုပြီးတော့မေတ္တာပို့ရမယ်ချမ်းသာပါစေချမ်းသာပါစေချမ်းသာပါစေဒီလိုဖြစ်ဖြစ်ပေါ့လေဒါမှမဟုတ်ရင်လည်းပဲသာရပါတယ်လေအာဝေရောဟောတုအာဇဝေဇောဟောတုအာနိကောဟောတုသုခိယရဏပရိဟရတုရကင်းပါစေအာဝေရောဟောတု အာရပိဇောဟောတုသိစင်းရဲကင်းပါစေအာနိဂောဟောတုကိုစင်းရဲကင်းပါစေသူကိအာရဏပရိဟရတုကျမ်းကျမ်းမှာမှာကျမ်းကျမ်းသာသာနဲ့အာနာဝန်ရွတ်ဆောင်နိုင်ပါစေအဲဒီလေးပုဂ္ဂိုလ်ကဲနေမေတ္တာပုဂ္ဂိုလ်ကိုဆိုသားမအောင်လားလို့လည်းဘုသူဒ္ဓပြအောင်ဘေးရန်ကင်းပါစေ ဘေးရန်ကင်းပါစေစိတ်ဆင်းရဲကင်းပါစေကိုယ်ဆင်းရဲကင်းပါစေစိတ်ဆင်းရဲကင်းပါစေကိုယ်ဆင်းရဲကင်းပါစေချမ်းညာမာမာချမ်းညာသာသာနှင့်ခန္ဓာဝန်ကိုရွတ်ဆောင်နိုင်ပါစေ ချမ်းညာမာမာချမ်းညာပါပါနဲ့အနာဝန်ကိုရွတ်ဆောင်နိုင်ပါစေဒီဟိုပထမကသာပုဂ္ဂတူကသိရကြီးရထားမှာဟာလားမိသူမိဝါအဲမိသူမိဝါဟာဒီပုဂ္ဂိုလ်ကပုဂ္ဂိုလ်ပါမှာအဲဒီပုဂ္ဂိုလ်အာရုံပြုပြီးတော့ဘေးရန်ကျင်းပါစေသိစင်းရဲကျင်းပါစေ ကိုယ်ဆင်းရဲကင်းပါစေ။ကျမ်းမာမှာချမ်းသာသာနဲ့ခန္ဓာကိုယ်ကိုရွတ်ဆောင်နိုင်ပါစေ။ဒါပါပဲသူကဒါကစာနဲ့ပင်တဲ့အညီကိုလည်းမျိုးပါ။ဒါနဲ့ပင်တဲ့အတိအကျမလိုက်ခြင်းလို့ရှိရင်ချမ်းသာပါစေချမ်းသာပါစေပြီးတာပါပဲအတူတူပါပဲ။မေတ္တာပူနည်းတွေမျိုးမျိုးရှိပါတယ်။မေတ္တာပူနည်းတွေမျိုးရှိတယ်မေတ္တာသုံးပါမေတ္တာပူပူနည်းလည်းသူကတစ်မျိုးဟောတာပဲ။ဘယ်လိုပဲဖြစ်ဖြစ်အဲဒီချမ်းသာတယ်လည်းစိတ်ကလေး နှလုံးသွင်းရင်ဒါလူရင်းပါပဲအဆိုတွေအရွတ်တွေကလူရင်းတော့မဟုတ်ပါဘူးဒါပဲမဲ့လို့ခုလိုပြောတဲ့ဟောတဲ့ခါတော့အဆိုရွတ်မပါဘဲနဲ့ဒီတိုင်းပြောလို့တော့စိတ်ကလေးတွေလည်းလုံးလို့တော့ပြောတယ်အဆိုရွတ်ကလေးပါအောင်မှဖြစ်အဲတကယ်ပွားတဲ့ခါကျတော့ဆိုရွတ်နေဝယ်အောင်မလို့ပါဘူးစိတ်ထဲကအောင်မြူတော့မှလည်းချမ်းသာပါစေချမ်းသာပါစေစိတ်ကလေးဒီစိတ်ကလေးရှင်းနေဝယ်ဆိုင်ဆိုသားမအောင်လို့ဘေးရန်ကင်းပါစေစိတ်ဆင်းရဲကင်းပါစေ င်းရဲကင်းပါစေ။ဉာဏ်ဉာဏ်မာမာသဉ္ဉံသာရနှင့်အာနာဝံကိုရဆောင်နိုင်ပါစေ။အဲဒါမေတ္တာဘူး၄ဘုတ်ပဲဒါဒီ၄ဘုတ်ဟာအစဉ်တိုင်းနှလုံးသွင်းသွားရင်ဒါလေးတဘုတ်တဘုတ်ကဇာတစ်ခုရနိုင်တယ်တော့။တရားကင်းပါစေဆိုတဲ့နှလုံးသွင်းတာလေးနဲ့လည်းဇာရပြီးတော့ဇာတိကလေးရှင်း သိစင်းရကင်းပါစေဆိုတာဒါလေးလည်းပဲသူကသံရတယ်ကိုသိစင်းရကင်းပါစေဒါလည်းသံရတယ်ဉာဏ်ဉာဏ်မှာချမ်းသာသာသာနဲ့ခန္ဓာဝရသံသာရှိတော့အကြည့်နေတယ်လူရင်းကတော့ချမ်းသာပါစေပါပဲဒီလူယုတ်ကသာလေးချမ်းသာပါစေဒါနဲ့လည်းပဲသူကသံရောက်နိုင်တယ်တဲ့ဒါသံလေးခုအပနာလေးခုဆိုတော့အပနာလေးခုပဲ928သွေမေတ္တာဆိုတာဒါတွေပဲဒုက္ခတွေကိုကဏ္ဍနေနဲ့မြောက်ပွားထားလို့928ခုဖြစ်တာ 58ခုဖြစ်တယ်သူက58ခုကသဗ္ဗေတ္တာသဗ္ဗေပါဏာသဗ္ဗေဘူတာသဗ္ဗေတ္တာသဗ္ဗေပါဏာသဗ္ဗေဘူတာသဗ္ဗေပုဂ္ဂလာသဗ္ဗေအတ္တဘောပရိယပါဏာပြန်၅ခုရှိတယ်အလုံးတ attva တွေကြီးရပြီးတော့ဘောဟာရ၅ခုသဗ္ဗေတ္တာအလုံးစုံသောတ attva တွေသဗ္ဗေပါဏာလည်းအလုံးစုံသောတ attva တွေပဲသို့တော်လည်း ပတ္တာဆိုတာကခန္ဓာ၅ပါးတွေအာယုန်တွေကိုကန့်ညှိတွေ့တာလည်းသူကတတ္တဝါလို့ခေါ်တယ်။ဉာဏ်နာတွေလည်းပဲသောသောစည်းစည်းကတော့သူကန့်ညှိတွေ့တာလည်းသူလည်းပဲဉာဏ်နာဖြစ်တော့မကန့်ညှိပါဘူး။ဒါပေမဲ့တတ္တဝါခေါ်ရတော့တာပဲသူကဘုဒ္ဓဘုရားဂတိကကြီးနဲ့ကြီးကကြီးကတွင်ငယ်ပြီးသားရှင်းတယ်လို့။သဗ္ဗေပါဏာပါဏာဆိုတာကအသက်အသက်ရှူတဲ့တတ္တဝါတွေ ဒါပေမဲ့လို့အသက်မရှိတဲ့တ attva တွေလည်းအကုန်လုံးခေါ်တာပါပဲအသက်ရှိတဲ့ကတ attva တွေအာအသက်ရှင်တဲ့တ attva တွေအကုန်လုံးသဗ္ဗေပါဏာသဗ္ဗေဘုဒ္ဓတဲ့ကိုတင်ရှားပြီးတဲ့တ attva တွေကိုတင်ရှားမရှိတဲ့တ attva တွေလည်းလူလူယူရတာပါပဲအဲသဗ္ဗေပုဂ္ဂလာတဲ့ပုဂ္ဂလဆိုတာပုဂ္ဂလဆိုတာကတော့အဲသူကပါဠိပါဠိကျမ်းကနေဆိုထားတဲ့အတိုင်းဆိုရင်တော်တော်မကောင်းပါဘူးပုဂ္ဂလဆိုတာ

ကရဏဲနဲ့လိုက်မယ်ဆိုရင်တော်တော်မကောင်းဘူးလို့ပါဠိကျမ်းကနေလောက်ထားတဲ့အတိုင်းဆိုပုဂ္ဂလာကပုံကသူကငရဲတဲ့ကလကကြောက်တတ်တယ်ငရဲကြရတဲ့အကောင်နဲ့သူဆိုတာကိုသိရမကြဘူးသူဆိုဒါပေမဲ့လို့ညာနာတွေလည်းဒီထဲပါတာပါပဲသူပုဂ္ဂလာကတော့သံမြဝဟာရဖြစ်သွားတော့အကုန်လုံးခေါ်တာပါပဲအဲလောကီကျမ်းတွေကတော့ပုံနဲ့ကလကိုသူကခွဲတာသူဟာတော့တော်တော်ကောင်းတာပဲ ပုံကအဲခုကပူရဏနဲ့ပြည့်စီတယ်တဲ့ပြည့်စီကလကတော့လျောကြပြည့်စေတာလျောကြတာတဲ့ဥစ္စာတွေမွေးဖွားပြီးတော့လာတဲ့အစဉ်လူတယောက်တိုးလာတာပေသွားတဲ့အစဉ်လူတယောက်ညော့တော့အဲ့ဒါကိုသူကဆိုတယ်သတ္တဝါတွေဆိုတာမွေးဖွားလာတဲ့အခါ ပရိသေတွေဖြစ်တဲ့အခါမွေးဖွားလာတဲ့အခါအဲ့ဒီကနေပြီးလူတယောက်တယောက်သတ္တဝါတယောက်တယောက်တူးတူလာတာပါမှဒါကပူရဏကြည့်ကြည့်ပြီးလာတာတဲ့နောက်တနေ့တစ်ချိန်ကျတော့သူပေသွားကြတော့ရော့သွားတာတယ်တကယ်နာပြောကြဘူးဒါကြည်လဲကြည်တာရော့လဲရော့တာလို့ပုဂ္ဂလလို့ခေါ်တယ်သူ့ဟာကတော်တော်တော်သေးသူကပါဠိကျမ်းကနေရတယ်နေရာမပြောက်ဆိုငရဲကြတာလို့ဆိုတော့တဲနေရာမပြောက်သူ့ဆိုင်လောကီကျမ်းနေအဲ့ဒီလိုဆိုတာတယ်ပုဂ္ဂလဆိုတာကြည်စီတာရော့စီတာလို့ ပုဂ္ဂလလို့ခေါ်တယ်ဒါကအများအများအများဆိုင်ရာဖြစ်တဲ့ဉာဏ်တွေရင်းကြနေရကျရင်းကြနေရင်းကရင်းဆိုတာဘုရားလက်ထက်တုန်းကအနာတဗုဒ္ဓနာတဗုဒ္ဓနာတဗုဒ္ဓဆရာကြီးပေါ့နာတဗုဒ္ဓဆရာကြီး

ဇီနာကိုင်းပဲဇီနာကနေပြီးဟိုအိန္ဒိယသားနဲ့ခေါ်တော့ဇီနာအကျဉ်းဖြစ်သွားတယ်ကိုဆိုတာအကျဉ်းဂျိမ်းမာလာဝင်နေသာခုကြည့်တယ်ဂျိမ်းမာလာဝင်နေအိန္ဒိယအိန္ဒိယအိန္ဒိယကပုဂ္ဂိုလ်တွေဟာဒီဂျိမ်းကအနာကိုယ်ွယ်ကြတယ်ဆိုတာလေးညက်ပြခုလည်းကြည့်တာသူအဝုံမဟုတ်ဘူးကိုတုံးလုံးကျင်တယ်ဆိုတာအဲဒီဂျိမ်းကြနေကတော့ပုဂ္ဂလဆိုတာသူတို့ကတော့ဒီလိုအကောင့်ထဲမဟုတ်ဘူးသူကတော့ရုပ်ကိုပုဂ္ဂလခေါ်တာကိုတော်တော်ထူးဆန်းတယ်သူကတမျိုးပဲသူကတော့ ရုပ်ကိုပုဂ္ဂလလို့ခေါ်တယ်ပြည့်စေတာလို့တဲ့ရုပ်ကလေးတွေဟာအဲအနုမြူလေးတွေအသေးလေးတွေကနေပြီးတော့တဖြည်းဖြည်းချင်းပူပေါင်းပြီးတော့စလာတဲ့အခါမှာအတုံးခဲကြီးဖြစ်လာတယ်တဲ့သူကဟာဟိုသံမုံလေးတွေဒလုံးစီဒလုံးစီကနေပြီးတော့ဒါလေးရင်းနဲ့ရောစလိုက်တဲ့အခါအတုံးခဲကြီးဖြစ်တယ်လို့ပြောတယ်သူကอืมဒုက္ခကြီးဖြစ်ကြည့်စီတာပဲဒါတွေတခါ အကြောင်းအားလျော်စွာဥဒ္ဓပြုတဲ့ကကွဲသွားတယ်လေမှုန်လေးတွေကတစ်ခုစီတစ်ခုစီကွဲသွားတဲ့အခါကျတော့ဂလနာတို့ကလျောကျသွားတာပြည့်စီတာလေလျောကျသွားတာတရားတွေကရုပ်ဆိုတဲ့ဥစ္စာအထေဝုဒ္ဓရကောင်းတဲ့ဥစ္စာတွေကအထေဝုဒ္ဓရကောင်းတဲ့ဥစ္စာတွေကတစ်ခုတစ်ခုနဲ့ပေါင်းစပ်တဲ့အခါကာလကြတော့ကြီးကြီးဖြစ်လာအထေဝုဒ္ဓကြီးဖြစ်ပြီးတော့ပေါင်းစပ်ပြီးတော့အဲကွဲလိုက်တဲ့ခါကျတော့တခါပေးသွားတာကြီးကြီးတတ်ပေးရတယ်လို့ဆိုလိုတာပေါ့လေသူကအဲဒါကသူကပုဂ္ဂလကိုသူကတော့ရုပ်ကိုပုဂ္ဂလလို့ခေါ်တယ် တော်တော်စမ်းကြယ်တာပဲသူကဒီပြင်အလုံးအလုံးဒီအိန္ဒိယကျမ်းဂန်တွေအကုန်လုံးကပုဂ္ဂလသိကျင်ဟာတွေကဆိုရင်ပုဂ္ဂလပုဂ္ဂိုလ်တ attva ပါပဲသူကရုပ်ခေါ်တာလေသူကတော်တော်ထူးဆန်းတယ်အခုဒီမှာတော့တ attva ပါပဲဗျာအဲလောကီကျမ်းဂန်တွေလိုအားဖြင့်ဘဝပရိသေတွေဘဝတွေဖြစ်သောလိုအားဖြင့်တ attva တိုးပြီးတော့လာလို့ပြည့်စေရလို့ဟုတ်လား ဥပမာလူဒီအိမ်မှာလူအကနှစ်ယောက်ရှိတယ်ကလေးတစ်ယောက်မွေးလာရင်သုံးယောက်ဖြစ်လာတာတိုးလာတာပွားလာတာကိုသာပြည့်စည်ရလို့အဲဒီရွာမှာလူအစားက100လောက်ရှိတယ်ဒါသမီးတွေကမွေးလိုက်တဲ့အခါမှာတည်းတိမ်မှာတယောက်တယောက်မွေးလိုက်90လောက်ဖြစ်လာတယ်ဆိုရင်သူကတိုးလာတာပဲပွားလာတာဒါမှမဟုတ်သူကဥရဏပြည့်စည်ရတဲ့ဒီထဲကနေလူတယောက်တယောက်သေသွားရင်ရော့ရော့သွားကြတော့ကလနာလျော့ကျသွားတာလေပြည့်စည်ရရော့စည်ရလို့အဲဒါတတ္တဝါတွေပုဂ္ဂိုလ်လို့ခေါ်သည်တဲ့သူကကောင်းပါလေ

အကောင်းဆုံးခံစားရကြတဲ့ကွာတတ္တဝါလည်းအကောင်းပဲလို့ထင်ရတာကိုပညာကမှတ်သားရကြတော့မှတ်သားရကြတဲ့ကွာအမှတ်မိနေတာဟုတ်ကိုယ့်ကိုစဉ်းစားကြည့်ပါငငယ်ရဟာလေးတွေမှတ်မိနေတော့ငါပဲဟိုတုန်းကမှတ်မိတာလည်းငါပဲအခုမှမိတာလည်းငါပဲအရင်ကသိထားတာတွေအခုမှမိနေတော့ငါတယောက်တည်းပဲဒီလိုထင်နေတာကိုသူကအတ္တလို့ထင်နေဥစ္စာဒါကအာထုတ်ပြုပြင်တာတွေရှိတယ်ပြုလို့အာထုတ်တာတွေရှိတယ်အဲဒါတွေလည်းပဲငါကလုပ်တယ်လို့ပဲထင်နေတယ်လို့သွားရင်လည်းငါလုပ်ငါသွားတယ်စားရင်လည်းငါစားတယ်ပြောရင်လည်းငါပြောတယ် အဲမြင်လဲငါမြင်တယ်ဘာလို့ဆိုငါကငါတို့အသက်ရှိတဲ့ကောင်ကလုံနေတယ်လို့ပြောနေတာအဲတော့သင်္ခါရအတုမှုတွေလည်းငါလို့ဆွဲလာတယ်အတ္တကောင်နေရတယ်ဆွဲလာဝိညာဉ်သိနေတာတွေကောဒါတွေလည်းဆွဲလာတာပဲမြင်ကြရင်လည်းငါပဲကြားကြရင်လည်းငါပဲသိကြရင်လည်းငါစဉ်းစားကြရင်လည်းငါအဲအကုန်လုံးသိတာတွေကငါကြီးတွေပဲထင်နေတယ်အသက်ကောင်တော်တော်ထင်နေတယ်အဲဒါကြောင့်ဒီခန္ဓာ၅ပါးတရားတွေကအတ္တဘာဝအတ္တကောင်လေလို့ထင်မှားရတဲ့ဥစ္စာတွေပဲ

တို့ကအတ္တကောင်ရှင်းနေတာပဲရုပ်ကြောင့်ပြုပြီးတော့လေအတ္တကောင်အသက်ကောင်ပဲငါပဲအဲနာနေဝေဒနာသိညာသင်္ခါရဝိညာဉ်အဲ့ဒါတွေအကြောင်းပြုပြီးတဲ့ငါပဲတို့တင်တော့ဒီတရားတွေဟာအတ္တဘာဝအတ္တကောင်လို့ရှင်းမရတဲ့တရားတွေတဲ့အတ္တဘောဆိုပြီးတော့ပြန်လာတယ်ဟာဗမာအတ္တဘောဆိုပြီးပြန်လာတယ်အတ္တဘာဝအတ္တဘောတဲ့သူ့အ ਨੇ ကသူကအတော်နည်းနည်းတဲ့နဲ့သူကမနက်နည်းနည်းတဲ့ဥစ္စာအတ္တဘောဆိုတာအတ္တဘောဆိုတာနားလည်ကြတာအကောင်ကြီးပဲသေဝုဒ္ဓကြီးပဲဒီလိုနားလည်နေကြတယ်

အာယုဘယမဆိုရင်နာခန္ဓာ၄ပါးရှိတယ်ခန္ဓာမရှိတဲ့တ attva တော့မရှိဘူးခန္ဓာမရှိရင်တ attva မဟုတ်တော့ဘူးသူကခန္ဓာမရှိဒါပဲမဲ့လို့ဟိုဟိုတင်းကအိန္ဒိယကဝါရအမျိုးမျိုးတွေကတော့ခန္ဓာမရှိဘဲနဲ့အတ္တလေးဆိုကြံတတ်တာရှိသူကသူတို့လကားလျှောက်ကြံတတ်တာခန္ဓာမရှိရင်ဘယ်ကအတ္တဘာမှရှိတော့မဖြစ်ခန္ဓာမရှိရင်ဘာမှမရှိတော့ဘူးအဲအဲ့ဒီ ငါကောင်တရားကောင်အသက်ကောင်ပဲလို့ထင်ရတဲ့ယုံနာအပေါင်းတွေကိုအတ္တဘာကိုအတ္တဘောခေါ်တယ်အဲဒီအတ္တဘောနဲ့ပြည့်စုံတဲ့တ attva တွေအဲသဗ္ဗေအတ္တဘဝပြိယပါဏအတ္တဘောနဲ့အတွင်းဝင်တဲ့ပုဂ္ဂိုလ်သာအတ္တဘောနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ခန္ဓာ၅ပါးရှိတဲ့တ attva တွေလို့ဆိုလိုတယ်ခန္ဓာ၅ပါးရှိတဲ့တ attva တွေအဲဒါတွေမေတ္တာပွားတာသဗ္ဗေတတ္တအလုံးစုံတ attva တွေအဝေရာဝန္တုဉာဏ်ကင်းကြပါစေသဗ္ဗေပါဏအလုံးစုံတ attva တွေအသက်ရှိတဲ့အသက်ရှိတဲ့တ attva တွေအသက်ရှိတ attva တွေ

ဒါကပုဂ္ဂိုလ်အားဖြင့်ဩရိတဘိုင်းခြားတန်တန်ကန့်တပြီးတော့ပို့တာတဲ့။သာဝေပုရိသအလုံးစုံယောက်ျားတွေဆိုတော့ယောက်ျားပဲပါမိမပါညာဒီမှာ။ဒါကန့်တန်တယ်ဆိုတော့ယောက်ျားမိမနှစ်ယောက်ဖွဲ့တော့တခြားတွေတပန့်တွေကမေတ္တာပို့။သဗ္ဗဣတိယသဗ္ဗပုရိသသဗ္ဗအရိယသဗ္ဗအနာရိယအာအရိယပုဂ္ဂိုလ်နဲ့ပုရုဇဉ်ပုဂ္ဂိုလ်တွေခွဲပို့တယ်။ ဒါပေအရိယာဆိုအရိယာပုဂ္ဂိုလ်တွေပါဒါပေအနာရိယာဆိုပုထုဇဉ်ပုဂ္ဂိုလ်တွေပါဒါပေရိဒါပေအနာရိယာဒါပေဒေဝတဲ့အဲလုံးစုံနတ်တွေဆိုတာနတ်တင်ပါတယ်လူတွေတိရစ္ဆာန်တွေမပါပြန်ဘူးอืมဒါပေမနုဿာတဲ့မနုဿာလည်းပဲလူတွေပါတယ်နတ်တွေဟိုတိရစ္ဆာန်တွေပါတယ်မပါဘူးဒါပေဝိနိပါတိကတဲ့ဒါအပေလေးပုံကသတ္တဝါတွေပဲပုံသားတွေဒါတွေအပေပုံသားတွေပဲပါတယ်လူတွေနတ်တွေမပါဘူးသူကသုံးပိုင်းပိုင်းတာဒါပေဒီဝါ သာယမနုဿတဝိနိပါတိကအဲတော့ဒါကအလုံး9ခုရှိပါတယ်ဒီဥစ္စာဟိုက9ခုနဲ့အလုံး12ခုရှိတာအနောရိသာယနဲ့သာပါဘူးကတဝပိရမနာ9ခုသာဘာဣတိယသာဝေပုရိသသဝတ္တသောသာဝေရိယသာဝေနာရိယသုဝတ္တသောဟောလေးလေးခုရပါတယ် အဲ့ဒါကသာသေဒေဝသာသေမနုဿာသာသေဝိနိပါတိကတွေကသုံးလေးခုနဲ့သုံးခုနဲ့ပေါင်းခုနှစ်ခုရှိတယ်အဲ့ဒါခုနှစ်ခုဆိုတော့ရှိကသာသေတတာက9ခုနဲ့ပေါင်းလိုက်အောင်12ပုဒ်ရှိတယ်12ပုဒ်အဲ့ဒီ12ပုဒ်ကအဝေရာဟွန်တုနဲ့ဆွဲလိုက်တော့12ပုဒ်ရတာပေါ့အပြာသစ္စာဟွန်တုကလည်း12ပုဒ်အနိကာဟွန်တု12ပုဒ်သုခယရဏပရိယာရဏ12ပုဒ်ဆိုတော့12ခု၄ခုရတာပေါ့

သူကလည်း၄ခုပဲသာဝေဘုဒ္ဓကိုတင်ရှားရသတ္တဝါတွေလာကြတယ်သူကလည်း၄ခုပဲဘုဒ္ဓနဲ့သာဝေပုဂ္ဂလာအာလုံးသောပုဂ္ဂိုလ်တွေဉာဏ်ကင်းကြပါလိမ့်ဆိုသူကလည်း၄ခုပဲသာဝေအတ္တဝဝိယပါဏခန္ဓာအတ္တဘောနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေခန္ဓာခန္ဓာရှိတဲ့ပုဂ္ဂိုလ်တွေခန္ဓာဝင်ရှိတဲ့ပုဂ္ဂိုလ်တွေသူကလည်း၄ခုပဲသာဝအိဋ္ဌိအလုံးစုံဝင်ပါလေဉာဏ်ကင်းကြပါစေအဲသိစင်းကင်းကြပါစေကိုယ်စင်းကင်းကြပါစေ ။ဒီနေ့မှာချမ်းသာတဲ့ခန္ဓာကိုရောက်ဆောင်နေကြပါသူက၄ခုပဲ။အဲသာဝေပုရိသလည်း၄ခုပဲ။ယောက်ျားတွေ။သာဝေဒေဝနာတိလည်းသာဝေသာဝေအရိယာအရိယာပုဂ္ဂိုလ်တွေလည်းဒီလို၄ခု။အနာရိယာပုရုဇဉ်ပုဂ္ဂိုလ်တွေလည်း၄ခု။အဲဒေဝနာတိလည်း၄ခု။မနုဿာလူတွေလည်း၄ခု။ဝိနိပါတိကသာဝေဝိနိပါတိကပဲအပေလေးပုံသားတွေသူကလည်း၄ခုဆိုတော့အလုံး၁၂ပုံရှိတာပေါ့။မူလပုံရင်းက၁၂ပုံနဲ့အဝေရာဟွန်သူဘေးရန်ကင်းကြပါလေစသည်ကအဲဒီက၄ပုံနဲ့ ညှောက်လိုက်တော့သူက၄၄၂လီဆိုတော့စနစ်၄လီ40နဲ့ဖြစ်ပုံရတယ်ဟုတ်လားမေတ္တာ40နဲ့ဖြစ်ဖြစ်ခုရသွားပြီတဲ့ဒါကရိုးရိုးမေတ္တာ40နဲ့ဖြစ်ခုအဲ့ဒါအရာမျက်နှာနဲ့ပို့လိုက်တော့ဘုအရာမျက်နှာ10ခုရှိတာကိုရန်နေတာ10ခုရှိတော့သူက480ရမှန်းတယ်။ရန်နေရန်နေတာ10ခုက။ဟာ အကျင့်အရကလည်းဒီလိုပဲသေးတယ်နဲ့ရှိကြမှာပေါ့သာပုရတိမာယာဒီတာယသဗေသရာအကျင့်အရကအလုံးစုံတ attva တွေဉာဏ်ကင်းကြဘေးရန်ကင်းကြပါစေသိစင်းကင်းကြပါစေကိုယ်စင်းကင်းကြပါစေဉာဏ်မှာချမ်းသာတဲ့ခန္ဓာရောက်ဆောင်နိုင်ကြပါစေရှိကြကတ attva ရှိကြကထွက်တော်ဝင်တဲ့ရှိသတ္တဝါတွေပါဏာတွေဒီလို၄ခု၄ခုရှောက်ပြီးတော့တော့ ရှေ့ရက်ကြီးတဲ့ကူကလည်း40နဲ့ရှင်းကြအနောက်ရက်ကလည်း40နဲ့ရှင်းကြတယ်သတိမာဒီတာဥဒ္ဒရာဒီတာမြောက်ရက်ကလည်း40နဲ့ရှင်းကြဒက္ခိနာဒီတာတောင်ရက်ကလည်း40နဲ့ရှင်းကြနောက်တစ်ခါပုရတိမာအနုရိတာယရှေ့တောင်ရပစ္စည်းမာအနုရိတာယအနောက်မြောက်ရဒါလည်း48ပဲ

သာဝေတာရသာဝေပါဏသတိချင်းသူလာလိုက်တော့တည်းက12ခုရှိတာ12ခု၄တိဆို48အဲတရားတရားမှာ48ဆိုခေရဆိုတော့ကို480ရတာပေါ့သူကဟာ480အဲဒီ480နဲ့ခုနကရိုးရိုးအရမျက်နာတွေမပါဘဲနဲ့အနောရိတအနောရိတက480ရှိတာအာ48ရှိတာခုနကကုရတိမာရီပါတယ်မတွဲသေးမနဲ့တဲ့တဲ့အာဝိတာတာဝေရာဝန္တတေဘုရား48ရှိ အဲတော့48နဲ့480နဲ့ပေါင်းတော့928ခုမလားဟင်အဲ928ခုအဲ့ဒါ928ပဲမေတ္တာပို့တယ်ဆိုတာအဲ့ဒါပဲဟုတ်လား928ပဲမို့တာအားရှိတဲ့ကတခါတော့ပို့စံကြည့်တယ်ကောင်းတာပေါ့လေသူတရားထုတ်နေတော့သာမလို့ပြန်တယ်ဟိုတရားထုတ်နေတော့ဒါတွေလုပ်လို့ရှိရင်အဲ့ဒါနဲ့ရှင်းကုန်နေတယ်အဲတရားအားထုတ်အလုပ်တွေကတော့ 90 80မီတာပို့နေပါတယ်တခါတခါစားရပါလိကြီးကြတယ်ဟိုမှာချင်းချင်းပေါ့လေကြီးကြီးကြတယ်တကယ်ပို့သလားမပို့သလားဆိုတာလုံးရတဲ့ပို့ကြမှာပါပဲအခုဖျားဝတ်တဲ့ခါတွေမှာသာရိတတာဝေရာဟောကြတယ်လောင်းတို့ယူပြီးတော့ကြပါကယူတာပါပဲသူစိတ်တွေကသိအောင်ရောက်ချင်မရောက်မလို့သာသီချာရောက်အောင်မှာသူသာသီချာရောက်ပြီးတော့ပို့ရမှာသာသီတတာဆိုလုံးစုံတတ္တဝါတွေမပုရတိမာယဒီသာယသာသီတတာဆိုရင်အခြေရာကအလုံးစုံတတ္တဝါတွေ ရန်ကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေအဲကျမ်းစာမှာချမ်းသာတော်ကလည်းခန္ဓာကိုယ်ရဆောင်နိုင်ကြပါစေလို့လို့အောင်ပါအဲဒီလို98ပဲမေတ္တာဆိုတာအဲ့ဒါတွေပဲကဲတဘုံနှစ်ဘုံတော့ပို့စာကြည့်အောင်ပါဟုတ်လားတဘုံနှစ်ဘုံတော့ပို့စာကြည့်မှလည်းပုံကြီးမေတ္တာပုံကြီးကြီးကြတော့ အာလုံသောတ attva တွေဘေးရန်ကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေသိဆင်းရဲကင်းကြပါစေဉာဏ်ဉာဏ်မာမာဉာဏ်ပါပါနှင့်အာနာဝံကိုရွတ်ဆောင်နိုင်ကြပါစေ

ကြစိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေချမ်းချမ်းမာမာချမ်းချမ်းသာသာနှင့်ခန္ဓာဝန်ကိုရွတ်ဆောင်နိုင်ကြပါစေအဲဒါပိတာဒါပိပါဏပြီးသွားသာရိဘုဒ္ဓဘုဒ္ဓကကုတင်ကြားကြည့်တဲ့သတ္တဝါတွေဘုဒ္ဓ အလုံးသောကိုထင်ရှားရှိသောတ attva တွေသိရန်ကင်းကြပါစေသိစင်းရဲကင်းကြပါစေကိုစင်းရဲကင်းကြပါစေဆန်းညမာမဆန်းညပါပါနှင့်ခန္ဓာဝင်ကိုရွတ်ဆောင်နိုင်ကြပါစေ ဟောနောက်သဗ္ဗေပုဂ္ဂလာရောက်အာလုံသောပုဂ္ဂိုလ်တွေသူကဆိုလို့လွယ်ပါတယ်အာလုံသောပုဂ္ဂိုလ်တွေဘေးရန်ကင်းကြပါစေသိဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကျမ်းကျမ်းမာမာချမ်းသာသာနှင့် အာနာဝံကိုရွတ်ဆောင်နိုင်ကြပါစေ။သာသီအတ္တဘောပိယပါဏာအတ္တဘော၌တွင်းဝင်သူတွေအတ္တဘော၌တွင်းဝင်တယ်ဆိုတာအတ္တဘောရှိသူတွေပါအတ္တဘောခန္ဓာကိုယ်ခန္ဓာခန္ဓာ၅ပါးခန္ဓာ၅ပါးရှိတဲ့သူတွေလို့ဆိုလိုပါတယ်အတ္တဘောရှိသူတွေအလုံးသောအတ္တဘောရှိသူတွေဘေးရန်ကင်းကြပါစေ

အလုံးစုံမိန်းမတွေဆိုရင်ပြည်ကညာပါးတိုင်းသွားတာပဲ။ဒါကြအလုံးစုံယောက်ျားတွေပြည်ကညာပါးဒီလိုပဲလေးပုဂ္ဂိုလ်အလုံးသောအရိယာပုဂ္ဂိုလ်တွေလည်းမဆိုရမဆိုရဘုညာဆိုကြားနေမယ်ဘုညာပြောနေဟုတ်လား။အလုံးသောအရိယာပုဂ္ဂိုလ်တွေပြည်ကညာပါးတိုင်းသွားမှာ။အလုံးသောပုထုဇဉ်ပုဂ္ဂိုလ်တွေအရိယာမဟုတ်တဲ့ပုထုဇဉ်ပုဂ္ဂိုလ်တွေပြည်ကညာပါးသူကမိန်းမနဲ့ယောက်ျားတဲ့ဇုံကို အရိယာနဲ့ပုထုဇဉ်ကတစုံကိုနောက်ပြီးတော့နတ်လူအပေအပေသရဝါတွေသုံးခုတူပါတာတစုံမဟုတ်သုံးခုပြည့်တယ်သုံးခုတွေ့တူပါတာအာလုံသောနတ်တွေပြန်ကင်ညာပါစေအာလုံသောလူတွေပြန်ကင်ညာပါစေအာလုံသောဘေဘုံသားတွေပြန်ကင်ညာပါစေစသည်နဲ့ဒါလည်းလေးဖို့လေးဖို့စီသွားတာအဲဒါ48ပါးရှိတော့အနောရိတအနောရိတမေတ္တာတဲ့48ခု သီးသာနောရိသအကြမ်းမျက်နာအချင်းပိုင်းခြားခြင်းမရှိဘူးအလုံးစုံသတ္တဝါတွေဆိုတော့လောကလုံးရှိတဲ့သတ္တဝါတွေအကုန်လုံးပဲရကလုံးမပေါအောင်နောက်ဒီတာဩရိတာနဲ့လာကြမှာအကြအကြမျက်နာနဲ့အရှိရကအလုံးစုံသတ္တဝါတွေပုရတိမာဒီတာယသဗ္ဗေသတ္တာဒီလိုလာတာကိုပါဠိရအဲရှိရကအလုံးစုံသတ္တဝါတွေပြီးရင်ကိညာပါစေအဲဒီစင်းကိညာပါစေကိုစင်းကိညာပါစေကျမ်းမှာချမ်းသာတဲ့ခန္ဓာကိုရောက်ဆောင်နိုင်ကြပါစေသူတို့ပါပဲ ရှေ့ရကလေးနာမည်ထားရတာတခုပါပဲအရှေ့ဘက်ကိုစိတ်ကအာရုံပြုအောင်ပါတယ်လို့ပြောတာတခါအနောက်ရကအလုံးသောတ attva တွေလာကြဟောအနောက်ပဲတခါမြောက်ရကတခါတောင်ရကတခါအရှေ့တောင်ရကတခါအနောက်မြောက်ကမေတ္တာပို့ရမှာဒေသနာကသူကစိတ်ချကလာတယ်အစဉ်တိုင်းမဟုတ်လှည့်မတော်အစဉ်တိုင်းလှည့်သွားရွလို့ကောင်းတာလွယ်တာသူကသူကအစဉ်တိုင်းမဟုတ်ဘူးစိတ်ချကအရှေ့ကပြီးရင်နောက်သွားတာနောက်ကပြီးတော့မြောက်မြောက်ကပြီးတော့တောင်လာတယ်ခုချင်းကတော့ ပြီးတော့တခါအရှင်းတောင်လာကြရှင်းတောင်ကပြီးတော့နောက်မြောက်သွားနောက်မြောက်ကပြီးတော့အရှင်းမြောက်သွားအရှင်းမြောက်ကပြီးတော့နောက်တောင်လာထိုချင်းကသွားပြီးတော့အောက်ပြီးတော့အထက်ကြအဲဒီက10ပါးအဲဒါမေတ္တာတရားတရားမှာ40နဲ့40နဲ့ရှိကြတော့480နဲ့ပထမကတရားမျက်နှာမပါဘဲနဲ့အဲတရားမျက်နှာမပိုင်းခြားဘဲနဲ့ အဲ့ဒါက48ပေါင်းလိုက်ရင်98ပါရတယ်တဲ့ဟုတ်လားပရိဒုံနဲ့ချပြီးတော့မှ98ပဲမိတာလဲရတယ်ဒါကဒါလည်းပဲအမှန်ဟောထားတာကတော့အခုလိုရုပ်ဖို့ဖားဖို့လည်းမဟုတ်ပါဘူးသတိရှားပေါ်မှာသံသံမေတ္တာသံကစားတာမေတ္တာသံကစားတဲ့အခါမှာဆိုပွားများအထုတ်ဖို့တဲ့ခုနပြောတဲ့အတိုင်းသူတယောက်ကနေဒီမေတ္တာဖို့

အူကြီးဖြစ်စေတော်ဖြစ်စေအဲဒီဥစ္စာဘောတာလူဒီလေးစားတဲ့ပုဂ္ဂိုလ်ကမှစရမှာအဲဒီပုဂ္ဂိုလ်အဲဒီပုဂ္ဂိုလ်ကနှလုံးသွင်းလိုက်လို့ရှိရင်အဲဒီပုဂ္ဂိုလ်ချမ်းသာစေလို့တဲ့စိတ်ကလေးတစ်ခါလဲညီဝရတည်ပြီးတော့သာလို့ရှိရင်ဒီမှာမေတ္တာဇံအဲဒီမေတ္တာဇံနဲ့မှဝိတက်ပါတယ်အဲ့ဒီပုဂ္ဂိုလ်အာယုံကိုစဉ်းစားဆင်ကြံစီရတဲ့ဝိတက်ကလေးလည်းပါတယ်စဉ်းစားရတဲ့ဝိသရာလေးလည်းပါတယ်အဲ့ဒီပုဂ္ဂိုလ်အာယုံပြင်းတဲ့ ပီတိလည်းပဲသူကဖြစ်နေပီတိလည်းပဲတခါလေပီတိမှာပီတိလေးဖြစ်ပြီးတော့ပဂရိစိန်ညို့မဟုတ်ဘူးသူကသူကကောင်းသိချမ်းသာမှုသိချွင်လာမှုတွေလည်းပါဒုက္ခလည်းပါဧကဂတအဲ့ဒီအာရုံနဲ့စိတ်ကလေးငြိမ်ဝရတည်နေတာလေးသံအဲ့ဒီသမာဓိလေးလည်းပါတယ်အဲ့ဒီငါးခုပေါင်းဟာဝိတဝိသရာဒီဒုက္ခဧကဂတဤငါးရာဤငါးရာမှတ်ပါပထမဇန်လို့ဆိုတဲ့အဲဒါပထမဇန်ရသွားဒါမေတ္တာပထမဇန်ခေါ်တယ် ကောင်းတယ်လို့မေတ္တာမေတ္တာသာမရလည်းကောင်းတာပဲမေတ္တာဆိုတာအမှန်ကောင်းတာဒီလိုတဝူတရားမဟုတ်နဲ့အောင်တော့တွေ့တဲ့တွေ့တဲ့ပုဂ္ဂိုလ်မြင်ရှိသိကြားသိသိချမ်းသာပါစေချမ်းသာပါစေနှလုံးသွင်းလိုက်ဇာတော့မရောက်တတ်တယ်ဘူးပေါ့ရောက်ပြီမယ်အဲ့ဒါတွေလည်းကုသတယ်အမှန်ကောင်းတယ်မေတ္တာမေတ္တာအကျိုးတစ်ဆယ်တစ်ပါးရတယ်မေတ္တာအကျိုးဆယ်တစ်ပါးရသာသာယိနေဘိက္ခုအာနိတံသာ ပါတိကင်္ခာမေတ္တာစေတဝိမုတ်တိယသာသာသာသာအာနိတံသာနဲ့ဧကရတအာနိတံသာပါတိကင်္ခာမေတ္တာစေတဝိမုတ်တိမေတ္တာဇံမေတ္တာဇံရဲ့အကျိုးတွေတစ်ဆယ်နဲ့တစ်ပါးရတယ်ဒုက္ခံဒုပတိသံသာစွာအိရတယ်ဒုက္ခံပတိပုဇ္ဇတိသံသာစွာနိုးရတယ်စိတ်မျိုးချမ်းသာ အိပ်ရင်လည်းချမ်းသာတာပါပဲအိပ်ပြောရင်ချမ်းသာတာပါပဲပင်ပမာကြီးမရှိဘူးတဲ့အိမ်ကြီးကနိုးလာတဲ့အခါလည်းကြည်ကြည်လင်းလင်းရွှေရွှေလန်းလန်းနဲ့နိုးလာတာအနေမဲ့မကြီးမဟုတ်ဘူးတဲ့ဆိုကြည်နေနေတယ်အခုတရားထုတ်တဲ့အခါလည်းဒီတိုင်းပါပဲဒီပင်တရားတွေအားထုတ်ရင်လည်းပဲဒီတိုင်းပြည့်စုံတာပါတယ်သူကမေတ္တာမှာတော့သူကအထူးပြုပြီးတော့မြတ်စွာဘုရားဟောတာအဲအိမ်နိုးချမ်းပါနာသဘာဝကသုပိနာပသတိဘာဝကံသုပိနာယုံညံသောမကောင်းသောအိမ်မက်ကို နာသပါဒိမမြင်နဲ့ပါဘူးဒီမဲ့သိုးဝါများလည်းမမဲ့မဲ့ဘူးတဲ့မေတ္တာဘာဝနာပွားများနေတဲ့ပုဂ္ဂိုလ်အင်းတို့ချမ်းသာကောင်းစွာအိမ်မဲ့ဖြစ်လျက်လူနာနုပ္ပန္နပိယောတိဇဝနာပိယောတိအဲလူတွေလည်းပဲဖြစ်တတ်တယ်တဲ့နတ်တွေလည်းဖြစ်တတ်တယ်ဒေဝတာနုရခန္ဒီနတ်တွေကသင်ဆောင်ရောက်တာလေစောင့်နေနေတယ်

အိမ်တို့ချမ်းသာကောင်းစွာအိမ်မဲ့จิตရဲ့လူနာစောင့်လာနာများจิตရဲ့လူနာစောင့်လာနာများမိစိတ်ဓာတ်တို့ကြောင်ကြားကိုမှာမိစိတ်ဓာတ်တို့မိအစိတ်ဓာတ်တို့ကြောင်ကြားကိုမှာဒါမသိနိုင်ဘူးကြောင်ကြားကိုမှာ ကောင်းစွာစိတ်ပြီးတုဝတ္တံစိတ်တံသမာဓိရည်စိတ်များတဲ့ကြည်လင်တဲ့တဲ့ချမ်းသာပါစေစမေတ္တာပူရတာကြည်လင်တယ်သူသိပြန်ရလို့မဟုတ်ဘူးတဲ့သူကလွယ်တယ်လွယ်တယ်ကိုသူသိပြန်ရလို့မဟုတ်သူကလွယ်တယ်သူကချမ်းသာပါစေဆိုတာလည်းနှလုံးသွင်းရုံလေးတခုပါဘူးချမ်းသာပါစေနှလုံးသွင်းတာလည်းပထမစပြီးတော့ခုနကပြောဒီညိုလေးစားတဲ့ပုဂ္ဂိုလ်နှလုံးသွင်းတော့လွယ်တာပေါ့သူကဟိုမှာရံသူကနှလုံးသွင်းတာလည်းမလွယ်ဘူးလွယ်ဘူးလို့ဖြစ်ရင်လည်းဖြစ်မယ်လား ဒါပေမဲ့လို့နောက်နိုင်နေလာတဲ့ခါကျတော့လွယ်လွယ်သွားမှာပါပဲဟောအခုဝိပဿနာရှုမှတ်ပြီးတော့နှလုံးသွင်းရင်လည်းလွယ်ရတယ်ဝိပဿနာမှတ်မှတ်ပြီးတဲ့ခါမှာမေတ္တာပို့ရင်ဘယ်သူမှဆိုမေတ္တာပို့လို့လွယ်ရတယ်ဒီမှာဘာမှမေတ္တာပို့ရတာမခက်ဘူးလွယ်ရတယ်သူအဲတော့စိတ်တည်ကြည်လွယ်တယ်တဲ့တုဒ္ဒစိတ်တသမာဓိမိစိတ်တော်ကြောင့်ရာကိုမှလင်းစွာစိတ်တည်ရှင်ကြည်မျက်နှာ မျက်နှာများလည်းပဲရှင်လားရှင်ရှင်လားလားရှိပါတယ်တဲ့မေတ္တာပို့တဲ့ပုဂ္ဂိုလ်မှာမျက်နှာညစ်ပုတ်ပြီးတော့ညှိုးနှောနေတယ်လို့မကြည့်ဘူးတဲ့ရှင်ရှင်လားလားပဲတဲ့မူပဝဏပတိတဲ့ဒီအဲရှင်လန်းတတ်တယ်အာတမောလကာရံကရောတိနောက်သုံးတနေ့ကျရင်ပြေကြရမှာပေါ့ဒီသက်ခါကာလကျရင်လည်းမတွေးမှုသရပါတယ်သူပင်ပါပြီးတော့ ဘယ်လိုမဖြစ်ဘူးတဲ့မတူမူတရားပါတယ်အခုတရားထုတ်တဲ့ပုဂ္ဂိုလ်လည်းဒီလိုပါပဲတရားထုတ်တဲ့ပုဂ္ဂိုလ်တရားထုတ်တာကိုတရားလေးနဲ့ကိုနေနေလို့ရှင်ဒါလည်းပဲအဲဒီတဲ့ခါကျရင်အမှန်ကောင်းပါလေရှင်ဇလုံးနဲ့ကြည်ကြည်သာသာပဲဘာမှဥစဉ်ပြုသူစားအမှန်ချမ်းသာတာဖြစ်တတိတတိတွေဘာတွေမပြတ်ဖဲတဲ့ခါလဲကောင်းကောင်းလေးစိတ်ကြည်ကြည်လင်းလင်းနဲ့သွားတာကိုဆိုအမှန်ကောင်းသဗ္ဗမုံလောကလံကရောတိ အဲအထူးတရားတွေမရလို့ရှိရင်တဲ့ဥဒ္ဒရိဥဒ္ဒရိအတုဝိဇံတော့ဥဒ္ဒရိမေတ္တာဇံတဲ့အတုဝိဇံတော့မသိကြရရှိတော့တဲ့မေတ္တာဇံနဲ့လွန်ဖြစ်တဲ့မေတ္တရားဖို့တရားတွေမရကြလို့ရှိရင်ဒါကြီးမေတ္တာဇံကအရင်ကတည်းမဲ့ဖို့ရတာလည်းကျုံပါပေါ့အဲဒီမဲ့ဖို့တရားဒုတိယနဲ့မရကြလို့ရှိရင်ဒီမှာလောက်ဘူးပဲပေါ့ဇမပြည့်ရဆိုင်တယ်ဒီဒီချမ်းမယ်ပါဇမပြည့်ရဇမပြည့်အနည်းဆုံး ကဘာနဲ့ကြည့်ပြီးပဲရှိတယ်သူသာတော့ကဘာကြီးသုံးပုံတစ်ပုံကဘာကြီးထက်ဝက်နာပင်ရှိရတဲ့ကဘာနောက်ကကဘာကြီးနှစ်ကဘာလေးကဘာစသဖြင့်သူအသက်အသက်ရှိတတ်ပါတယ်ကဘာ900အထိသူအသက်ရှင်နေဝေဟဘူရောက်တဲ့အခါကျကဘာ900အသက်ရှင်နေမနာကောင်းပါလေအဲ့ဒါမေတ္တာအကျိုးတစ်ဆယ်နဲ့တပါတဲ့ကဲဒီဆောင်ပုဂ္ဂလိဆိုသွားမှာဒါတော့ရမှရပြီလားရှိရတဲ့ဥစ္စာကတော့ စိတ်နိုးချမ်းသာစိတ်နိုးချမ်းသာကောင်းစွာအိမ်မက်စိတ်နိုးချမ်းသာကောင်းစွာအိမ်မက်ဖြစ်လျက်လူနတ်စိတ်နိုးချမ်းသာကောင်းစွာအိမ်မက်ရှစ်ရှစ်လျက်လူနတ် စောင့်လနများစိတ်နိုးချမ်းသာကောင်းစွာအိမ်မက်ချစ်လျက်လူနာစောင့်လနများမိစိတ်ဓာတ်တို့မိစိတ်ဓာတ်တို့မိရဲ့အစိတ်ရဲ့ဓာတ်ရဲ့ဒါတွေကိုအဲမိမိမလောင်ဘူး အစိတ်ဘေးတာနဲ့အစိတ်စိတ်တွေပါတယ်မပင့်တာဘူးဒါလည်းနဲ့စပြီးတော့မရှိတာဘူးဒီလိုဆိုလိုပါပဲမိစိတ်ဓာတ်တော့ကြောင်ရှားကိုမှာမိစိတ်ဓာတ်တော့ကြောင်ရှားကိုမှာအိမ်နိုးချမ်းသာကောင်းစွာအိမ်မဲချစ်လျက်လူနာ တောင်းလနတ်များဝိစိတ်ဓာတော်ကြောင်ကြကူမှာကောင်းစွာစိတ်တည်အဲလင်းစွာစိတ်တည်မိစိတ်ဓာတော်ကြောင်ကြကူမှာလင်းစွာစိတ်တည်မိစိတ်ဓာတော် တောင်ရှားကိုမှာလင်စွာစိတ်သည်ရွှင်ကြည်မျက်နှာလင်စွာစိတ်သည်ရွှင်ကြည်မျက်နှာသေကမတွေ့သေကမတွေ့လာလေမြမ စေကမတွေ့သေတဲ့ခါလည်းမတွေ့ရဘူးတူငင်းမချင်းဒီသေကမတွေ့လားလေဓမ္မသေပြီးတော့နောက်လည်းပဲဈာနာမရှိသေးလို့ရှိရင်ပေါ့လေဒီမှာဓမ္မတည်ရောက်မယ်သေကမတွေ့လားလေဓမ္မတတပြာသည်တတပြာသည် မေတ္တာပွားမှုအကျိုးသည်သတ္တရာသည်မေတ္တာပွားမှုအကျိုးသည်သေကမတွေ့လားလေဇမသတ္တရာသည်မေတ္တာပွားမှုအကျိုးသည် အိမ်တို့ချမ်းသာကောင်းစွာအိမ်မဲဖြစ်လျက်လူနာကြောင်းလနာများဝိစိတ်ဓာတ်တို့ကြောင်းကြောင်းရှားကိုမှာဝိစိတ်ဓာတ်တို့ကြောင်းရှားကိုမှာလင်းစွာစိတ်သည် ကြည်မျက်နာသေကာမတွေ့လားလေဇမသက်တပြာသည်မေတ္တာပွားမှုအကျိုးသည်ဒါတော့သာလည်းရေးထားမှရမှာသူယုံနေတော့တပိုင်းတစ်ပိုင်းမရမယ်တော့ရှိတာကြီးတော့ရအောင်မလဲဇာရေးတိုင်းကြတော်တော်မှန်နိုင်ပါပြီ၁၀ပါးဆိုတာဒီပဲဆိုတော့တော့ပြီးတော့ပါ အိပ်ရင်လည်းပဲအိမ်တို့ချမ်းသာသွားနှစ်ခုကိုအိပ်ချမ်းသာတဲ့နိုးချမ်းသာတဲ့အိပ်ကျော်လည်းပဲဆန်းသွားတဲ့အိပ်ကျော်ရတယ်တဲ့မေတ္တာပွားတဲ့ပုဂ္ဂိုလ်မေတ္တာကဟောပါဘူးဒီကပ္ပန်းလည်းတူတူပါပဲဆိုတော့မေတ္တာမှာထူးဟောတာလေအာနိုးတဲ့ခါလည်းကြည်ကြည်နေနေနိုးလာတယ်ချမ်းသာပဲနိုးချမ်းသာကောင်းစွာအိမ်မဲတဲ့အိမ်မဲလည်းအိမ်မဲကောင်းမဲ့တယ်များတော်ချင်းပေါ့လေတခါတရားတော့လည်းရှင်းရှင်းပြောလို့မဖြစ်ဘူးလားဒီတရားတို့တဲ့ပုဂ္ဂိုလ်တခါတခါမကောင်းနိုင်မဲ့တယ်မဲ့လို့သူကပြောနေတယ် ဒါကတော့လေတခါတရံတော့ရှိမှာတော့အများသောဖြင့်တော့ကိုယ်ကောင်းတာမဲ့မှာပါပဲအိမ်တို့ချမ်းသာကောင်းစွာအိမ်မဲ့အဲချစ်လျက်လူနာတဲ့လူလူချစ်တယ်နတ်ချစ်တယ်တဲ့မေတ္တာပွားတဲ့ပုဂ္ဂိုလ်လူချစ်တာကတကူနတ်ချစ်တာကတကူမေတ္တာပွားနေတဲ့ပုဂ္ဂိုလ်ကအဲအများအားဖြင့်လူတွေကချစ်တတ်တယ်ကိုယ်လည်းတူတယောက်ကမုန်းလည်းမရှိဘူးလို့ပဲပြောလို့ပဲရှင်းမလဲရှိတာပဲဒါကတော့ပြောလို့ချင်းအများအားဖြင့်သူကဇီဝုံရယူရတော့

စောင်းလာနာညာမိစိတ်ဓာတ်တို့ကြောင့်ရှားကိုမလာတခုပါပဲလေဥစ္စာတော့မိတို့အစိတ်တို့ဒါဆိုရင်ဒါသာလက်နဲ့ဒီအကုန်ပေါ့လေကြောင့်ရှားတတ်တယ်တဲ့အဲ့ဒါတော့အဲ့ဒါတော့ဟိုသင်းနဲ့ပြရတာဒီမုဆိုးတယောက်ကမုဆိုးတယောက်ကဒီနွားမကြီးလှမ်းနေထိုး ဒါနဲ့တို့နမကြီးကသူနွားကလေးလေးနိုးတိုင်ဒီချိန်မှာသူကလေးလေးပေါ်မေတ္တာစိတ်ကြီးဖြစ်ချမ်းသာပါစေဆိုမေတ္တာစိတ်ဘာဝနာတော့မဟုတ်ဘူးလားဘာဝနာမဟုတ်ဘူးကသူသားလေးပေါ်မှာသူမေတ္တာစိတ်ဖြစ်ဒါနဲ့လမ်းနဲ့တို့တာလမ်းကိုယ်ပဲမဝင်ဘူးသူ့တယ်လို့ဆိုတော့ဆိုတယ်ဒီကသီဟဘာဟုလို့ဆိုတာလည်းကြားဘူးမှာသီဟဘာဟုဆိုတာသူသားကနေပြီးတော့သီဟဘာဟုကနေပြီးတော့ရှင်သေကြီးကိုရှင်သေကြီးက သူသူဝရင်းရောသူမိန်းမရောသာသမီတွေရောပြောက်ပြီးတော့သွားတော့လိုက်ပြီးတော့ရှာဟိုတော့ရွာရွာတွေကြောက်ပြီးတော့မူရင်နောက်နှိမ့်ဆက်လို့တွေကလည်းအဲဒီမှာအဲဒီအုပ်ချုပ်နေတဲ့မင်းကနေပြီးတော့ရှင်ပြည်ကြီးကိုသိနေတဲ့ပုဂ္ဂိုလ်ရှာတော့ဘယ်သူမှမရှိဘူး။ဘုရားပါဘူးသူသားကထွက်ပြီးတော့တာဝန်ခံပြီးတော့လင်းနေသွားပြစ်တာ။ ခင်ဗျကြီးကသူသားမြင်တော့ကိုငါသားပဲဆိုပြီးမေတ္တာစိတ်တွေဖြစ်နေတယ်ခါတဲ့။သာစားစိတ်နဲ့ဖြစ်တယ်။ဒီကနေပြီးလေးနဲ့ဖြစ်တာလေးကမစူးဘူးတော့ညမစူးမမှောင်မေတ္တာစိတ်ဝင်နေတော့နောက်အချင်းချင်းဟိုသိကြည့်တော့ရှင်ကြီးကမေတ္တာကြည့်ရတာမေတ္တာလည်းကြည့်ရရောညာလည်းသူ့ရောသူအဲ့တော့လေမိအစိတ်ဓာတ်အစိတ်မသိတာတွေဘာတွေလဲဟိုမှာဝုထုတော့ထုတ်ပြတာပါလေ အဲအဲ့ဒီဗေဒလက်နဲ့တည်းလည်းမကြတာဘူးတဲ့ဒါခုနှစ်ခုရှိသွားပြီမိစေဓာတ်တော့ဆောင်ကြကိုမှလင်းစားစိတ်ဒီရဲ့စိတ်များလည်းပဲဒီနှလုံးသွင်းလိုက်ချမ်းသာပါစေဆိုစိတ်ကလေးတိုင်စီးကြီးလွဲတယ်တဲ့သူကမဆက်ဘူးတဲ့ဘာလို့တော့စရတဲ့ကမေတ္တာအာယုန်လိုက်တော့သူချမ်းသာပါစေနှလုံးသွင်းရတာလွဲပါတယ်သူကလွယ်လွယ်လေးပဲမိစေဓာတ်ဆောင်ကြကိုမှလင်းစားစိတ်ဒီွှင်ကြည်မျက်နာတဲ့ဒီပုဂ္ဂိုလ် ကျန်တာရှင်းကြည့်ပါတယ်ဒီဒီရှင်းကြည့်ပါတယ်ခိုးဝရှိပါတယ်သေကမတွေ့တဲ့ဒီတဲ့ခါလေးတွေ့ဝေခြင်းမရှိပါဘူးတဲ့ဒီလိုပဲနဲ့ဆန်းရတန်တွေကအခုဝိပဿနာကမ္မထာအထုထားတဲ့ပုဂ္ဂိုလ်တွေသူပြောကြမလို့သမထကမ္မထာတော့မှတည်ရင်းအဲ့ဒီလိုဖြစ်သေးတာဝိပဿနာကမ္မထာဆိုတော့ပါပြီးတော့ဟိုသိပြတာပေါ့သူကဒီလိုမွေပြရတာပေါ့လားလေပြမတဲ့အဲ့ဒါရာထမေရာထဘုံမရခဲ့လို့ရှိရင်ဖြင့် ပုရုဇဉ်ဖြစ်နေဖြစ်စေဘောဓဘာတရာကအနာဂါဖြစ်နေဖြစ်စေဇမဖြစ်မှာပဲတဲ့။ဒါလေးဇမပြေသွားနေတာ၁၁ခု။ဒါလေးဇမ၁၁ပြားကြီး။မွေမေတ္တာပွားမှုပဲကျိုးကြီး။အောင်လို့တွေ့ပါရဲ့ဒီကတာမေးအမှုကလေးလောက်ထားလို့ချင်း။သို့တော်လေဒါလေးကလည်းနည်းနည်းပါးပါးလည်းကျိုးဖန်နေမှာတော့ကြံနဲ့မေ့သွားတယ်ကိုယ့်အကုန်လုံးတစ်ခါတစ်ခါမေ့လို့ကြံစဉ်းစားရတယ်။ကဲဆိုသားမှာအိမ်တို့ချမ်းသာ။ကောင်းစွာအိမ်မက် ဖြစ်လျက်လူနာစောင့်လနာများဤစိတ်ဓာတ်တို့ကြောင့်ကြကိုမှာမိစိတ်ဓာတ်တို့ကြောင့်ကြကိုမှာလင်းစွာစိတ်သည်ွင်ကြည်မျက်နာသေဃာမတွေ့ လားလေပြမသက်တရားသည်မေတ္တာပွားမှုအကျိုးသည်အဲမေတ္တာအကျိုးတစ်ဆင့်နဲ့တပါးအဲ့ဒါကြီးကြတာပါလေလားဒါဝရင်ပြုတဲ့အခါကျတော့တခါတည်းကသူ့လည်းပွားကြည့်ပေါ့လေကောင်းပါတယ်လို့ဒီမှာလွတ်နေတဲ့ခါရင်မေတ္တာပွားကောင်းပါတယ်อืมပွားရင်လာရင်လည်းမေတ္တာပွားလို့သူကရတာပဲ အဲဒီလိုမေတ္တာပွားတော့ခုနပြောတဲ့ဝိတ္တဝိသရပြုတုကဧကကတဇာယင်္ဂ၅ပါးနဲ့ပထမဇာရောက်နောက်ဒုတိယဇာလည်းပဲဝိတ္တဝိသရကိုလွန်ကျော်လွန်သွားအောင်အားထုတ်တော့ဒုတိယဇာဝိတ္တဝိသရကင်းဒုတိယဇာလည်းရောက်ပါတယ်အဲဒုတိယဇာပီတိဒုက္ခဧကကတဇာယင်္ဂ၃ပါးနဲ့နောက်ပီတိကိုလွန်မြောက်သွားအားထုတ်တဲ့အခါဒုက္ခဧကကတကုသိုလ်တတ္တိဇာမျိုးအဲဒါလည်းရောက်ပြီးတော့လာနိုင်တယ်တဲ့တတ္တိဇာနေရောက်သရုပ်ဇာတော့မရောက်ဘူးသူဥပေက္ခာနဲ့ပေါ်လို့တော့မရှိဘူး သုံးယောက်သောတ attva ချမ်းသာပါစေဆိုဥပိ္ပခာနဲ့လိလူနဲ့လို့လို့မရှိဘူးဥပိ္ပခာကတော့ကာမတကာကိုကာမတကာသူကသူဒုက္ခအားလျော်စားပဲတဲ့သူကသူကောင်းစရာကြီးကောင်းမှဒုက္ခမကောင်းစရာကြီးမကောင်းဘူးဆိုတော့ဒီလိုလောက်ရမှာဥပိ္ပခာကဒီသဘောနဲ့မှကြတာဥပိ္ပခာနဲ့တော့လုံးလုံးမရှိဘူးတဲ့ဥစ္စာဟာဒီမေတ္တာပွားတဲ့အခါချမ်းသာစေလို့တဲ့စိတ်ဟာသောမနတာနဲ့စိတ်ထဲမှာတခါလဲရှင်ရှင်လန်းလန်းကြီးကြီးသားသားနဲ့နှလုံးသွင်းရ ဘယ်လိုမှသူကဒီသံဃာဖြစ်သွားမှာပထမဇာရနိုင်တယ်ဒုတိယဇာရတတိယဇာနိုင်တယ်ဒါပဲတဲ့တဲ့တူပြီးတော့သရုပ်ဇာမရနိုင်ဘူးလေဘယ်တော့ပဲရတယ်အဲ့ဒီမေတ္တာကပြီးရင်အခုဥပေက္ခဟုတ်လားအခုဗြဟ္မဝိရတာဥပေက္ခကိုဟောတယ်သလင်ဗြဟ္မကိုဗြဟ္မဝိရတာဥပေက္ခတယ်အဲ့ဒါရောက်တော့အားထုတ်လို့ရတယ်သရုပ်ဇာနောက်ပြီးတော့အဲကရုဏာကလည်းပဲထို့တူပါပဲကရုဏာကလည်း သနာစရာကောင်းတဲ့ပုဂ္ဂိုလ်ကစပြီးနှလုံးသွင်းရင်သနာစရာကောင်းတဲ့ပုဂ္ဂိုလ်နှလုံးသွင်းဆင်းရဲကဒုက္ခရောက်တော့ဆင်းရဲကလွတ်ပါစေလို့ဆင်းရဲတဲ့ဘက်တော်တခုအာရုံပြုနောက်တော့လေအကုန်လုံးသတ္တဝါတွေလည်းသူသူသူဆင်းရဲတဲ့သူရှိနေတာပါပဲအဲသူဆင်းရဲတဲ့သူအကုန်လုံးရှိနေအကုန်လုံးသနာစရာတွေဖြစ်လာခန္ဓာဝင်နေရှိနေတဲ့ကာလပါတော့ဆင်းရဲရှိနေတာပဲအဲတော့အလုံးသတ္တဝါတွေသနာစရာဖြစ်လာတော့ဒီဆင်းရဲကလွတ်ပါစေအလုံးသတ္တဝါတွေလည်းနှလုံးသွင်းလို့ရပါတယ်အစတော့ဖြင့် တကယ်ဆင်းရဲတဲ့ပုဂ္ဂိုလ်ကစပြီးတော့နှလုံးသွင်းရတယ်။နောက်ပြီးတော့မုရိဒာတဲ့မုရိဒာဆိုတာဝမ်းမြောက်ဝမ်းသာပြည့်စုံကြွယ်ဝတဲ့ပုဂ္ဂိုလ်တွေအကြောင်းပြုပြီးတော့သူပြည့်စုံတဲ့အတိုင်းပြည့်စုံမြဲပြည့်စုံနေပါစေလို့သူပြည့်စုံနေတာကိုအားရဝမ်းသာပြုရမုရိဒာဒါအရေးကြီးပါတယ်။လောကမှာလောကမှာနေထိုင်ကြတဲ့ပုဂ္ဂိုလ်တွေရာပြီးမေတ္တာတို့ကရုဏာတို့မုရိဒာတို့ ဒါတွေပွားရနေလို့ချင်းသိကောင်းတာပေါ့သူကအဲအတူနေပုဂ္ဂိုလ်ချင်းချင်းအတူလောက်ဖက်တိုင်းမဲ့ပုဂ္ဂိုလ်ချင်းချင်းကိုယ်ထက်ကလူကော့အောက်ကလူမျိုးမျိုးရှိတာကိုအဲလောက်တိုင်းနေပါလေသူနဲ့သူနဲ့ဆက်ဆံနေဆက်သွယ်နေတာရှိတယ်အကြောင်းဝယ်ဆက်သွယ်နေတာရှိတယ်ဒီအဲယုံယုံကိစ္စတွေပါတယ်နဲ့စပြီးဆက်သွယ်နေတာလည်းရှိတယ် ဒီပြင်ကိစ္စတွေနဲ့ရှိတာပေါ့လေဆရာတော်ဆရာနဲ့တတိနဲ့ဆိုင်ဆက်သွင်းတယ်မျိုးမျိုးရှိပါတယ်ဆက်သွင်းကြတယ်အဲဒီဆက်သွင်းကြတဲ့ပုံကိုယ်တွေချင်းချင်းဟာတူနဲ့တူအားလုံးချမ်းသာပါစေဆိုမေတ္တာရှိနေသိကောင်းတာပေါ့အဲဆင်းရဲစရာအကြောင်းကလည်းရှိကြတာကြီးတယ်အဲဒီရှိတာတွေအကြောင်းပြုပြီးတော့တူကိုတူသနာကျင်လာတဲ့စိတ်နဲ့ငဲ့ညာတဲ့စိတ်နဲ့အာငဲ့ညာတဲ့စိတ်နဲ့ငဲ့ညာမှာပေါ့သူက သနာစရာအကြောင်းပြုပြီးတော့ရှင်သနာစရာတွေကြီးတယ်ပဲလူတိုင်းလူတိုင်းယောက်ျားတိုင်းယောက်ျားတိုင်းမိန်းမတိုင်းမိန်းမတိုင်းဒုက္ခလေးတွေနဲ့သူသူဒုက္ခလေးတွေသူရှိနေတယ်သေးတယ်သေးတာမဟုတ်ဘူးသူကအဲဒီဒုက္ခလေးတွေပြီးပြီးရှိနေကြတယ်အဲဒီဒုက္ခတွေအကြောင်းပြုပြီးတော့သနာပြီးတော့အဲဆင်းရဲကလွတ်ပါစေလို့ဆင်းရဲကင်းပါစေဆိုတဲ့အနေနဲ့သနာပြီးတယ်ကကရုဏာမူရိတာနဲ့လည်းသူပြည့်စုံနေကြပြည့်စုံတာလေးတွေရှိတယ်အဲဒီသီဝဥစ္စာပြည့်စုံတာရှိတယ် ဂုံကျက်တွေပြည့်စုံတာရှိတယ်အတတ်ပညာပြည့်စုံတာရှိတယ်ချွေရန်ပြည့်စုံတာရှိတယ်အဲပြီးအလေးမှာပြည့်စုံတာရှိတယ်ပြီးတော့ဂုံသိမ့်တွေပေါ့လေပြည့်စုံတာတွေရှိတယ်ရာထုဌာနတွေပြည့်စုံတာတွေရှိတယ်အဲ့ဒါတွေအကြောင်းပြုပြီးသူပြည့်စုံတာလေးတွေနဲ့ပြည့်စုံရပြည့်စုံနေပါစေတဲ့သူကဒီကားတွေမမြင်ကနေတာဘူးကိုယ့်ရဲ့သာမဏေလိုဒီအမြင်ကပြီးတော့နေရှိတယ်အခု မကြာမီအတွင်းကဆိုလင်္ကာအနည်း20 30လောက်ကပေါ်လေအဲဒီကစပြီးတော့လင်္ကာကြီးတွေဘာတွေပေါ်လာတဲ့ကဒီမေတ္တာကရုဏာမှုတွေအကုန်ပြည့်နေတယ်သူကဟိုတရားဟောတဲ့ပုဂ္ဂိုလ်တွေကလည်းလင်္ကာကြီးတရားဟောတဲ့ပုဂ္ဂိုလ်တွေကလည်းဒါတွေပြောင်းတမင်တကာကြောက်ဟောနေတာပဲသူနဲ့တုံနဲ့မုန်းဟောမေတ္တာပြောင်းဟောအဲမနာလိုစိတ်တွေပြောင်းဟောတခါလေဝန်တိုးတဲ့စိတ်တွေပြောင်းဟောဒါလည်းမေတ္တာကရုဏာမှုတွေကြိတ်တယ်မှာပြောနေတယ်လို့သာဟိုအမှန်ကားတော့ဒီမေတ္တာကရုဏာမှုတွေတွေပွားနေကောင်းလားဆိုတာ ကောင်းတာလားဝါလဲဝါလဲတော့ကိုယ်အကျိုးရှိနေတာပဲသိချမ်းသာမှုရကောင်းကျိုးတွေကိုကြွတဲ့ခဏမေတ္တာအကျိုးမျိုးတွေကရုဏာမုဒိတာတွေမှလည်းရတယ်ဒီကျိုးတွေကလည်းရနေတာကောလုံးသွင်းနေလုံးသွင်းနေရတယ်ကုသိုလ်တရားတွေရှေ့သိကောင်းတာကောအဲတော့အဲဒီမေတ္တာကရုဏာတရားတွေကပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းပွားများနေအမှန်ကောင်းပါတယ်အမှန်ကောင်းတယ်ခုလောကမှာတဝုနဲ့တဝုနဲ့ အစင်မပြေတာတွေဖြစ်ကြတယ်ဆိုတာဒီမေတ္တာကရုဏာမုဒိတာတွေပြည့်လို့မေတ္တာကမပြည့်ရင်ပဲဒုနဲ့ဒုနဲ့ရန်ဖြစ်ကြပဲရှိတယ်နော်ဒုဒုနင့်နာအောင်ဘယ်သူမှလုံးမမဟုတ်ဘူးသူကမလုပ်ပါဘူးကရုဏာဒုဒုရှိနေတယ်ဆိုရင်ကရုဏာသနာနေတာလည်းဘယ်လုံးမလဲအကျိုးမဲ့အောင်မလုပ်နိုင်ဘူးမုဒိတာကဝမ်းမြောက်ဝမ်းသာသူရှိပွားချမ်းသာမှုနဲ့ဝမ်းမြောက်ဝမ်းသာဖြစ်နေတယ်သူအကျိုးမဲ့အောင်ဘာမှလုပ်ဘူးဘာမှမလုပ်ရတဲ့ကွာဟိုတစ်ဖက်သားကလည်းသူ့ကိုကြီးညိုမှာပဲသူကဒါတွေ တလောကလုံးမေတ္တာကရုဏာမုဒိတာတရားတွေပွားများနေကြမယ်သိကောင်းတာပေါ့တလောကလုံးမပွားတောင်မှကိုယ်နဲ့ဆက်ရဆက်ရပုဂ္ဂိုလ်လေးတွေပွားနေကိုနေရာကြမှာဟွန်းဂိဏောင်အတွင်းဟွန်းဒီကြောင်းတိုင်းအတွင်းတရားကွယ်အတွင်းဟုတ်လားတဏှာတဌာနအတွင်းတစုတစုလေးကိုတသိန်းတစ်ခွဲလေးကိုတအုပ်စုလေးအဲ့ဒါလေးတွေမေတ္တာနဲ့တခါလဲအားလုံးချင်းချင်းပုံမှာမေတ္တာစိတ်ထားချင်းချင်းပုံမှာသနာစရာအကြောင်းတွေရှိတော့သနာငဲ့ညာ

တဲ့ဒုက္ခမဟုတ်ဘူးဆင်းရဲမှလွတ်ပါစေလူတို့မှလက်ရှိတွေ့ကြုံခံစားနေရဆင်းရဲတစ်ခုခုတော့ရှိမှာပါအဲ့ဒီဆင်းရဲလွတ်ပါစေဒီလိုနှုတ်သွင်းရတာအဲ့ဒါကရုဏာမုရိဒာကတော့ယထာလာရတံပါတိတော်မာဝိကသံတုယထာလာရတံပါတိတော်ရံမြဲတိုင်းဖြစ်တဲ့ချမ်းသာမှာရံမြဲတိုင်းချမ်းသာရံမြဲတိုင်းသူရပြီးသားပေါ့လေရရှိနေတဲ့အတိုင်းရသည်မြရှိသည်မြပြည့်စုံသည်မြ အဲဒီသူစဉ်ကနေပြီးတော့မာဝိကသံတို့မဆုပ်ရမပြည့်ကြပါစေနဲ့မဆုပ်ချုံပါစေနဲ့ချမ်းသာနဲ့ချမ်းသာတော့ပါစေပြည့်စုံပြည့်စုံသွားပါစေကြီးပွားနဲ့ကြီးပွားတော့ပါစေလို့ဆိုအားပြီးဝမ်းမြောက်ပါတာဒါကလည်းသူဟာကြတယ်လို့သူများပြည့်စုံချမ်းသာနေတာလည်းကိုယ့်ကုသိုလ်တွေလည်းကာလပြည့်နေလို့အနေအကျတယ်ဘာမှမကုန်ဘူးအဲ့ဒါမုရိဒာပွားဖို့အဲ့ဒီမေတ္တာသုံးတာမုရိဒာသုံးခုလို့ခဏပြောတဲ့အတိုင်း ထမဇာဆိုင်က၅ပါးနဲ့ပြည့်စုံပထမဇာလည်းရောက်နိုင်တယ်။ဆိုင်က၃ပါးနဲ့ပြည့်စုံဒုတိယဇာလည်းရောက်နိုင်တယ်။ဆိုင်က၅ပါးခုပြောတဲ့တတိယဇာဟာဒုက္ခိုက်ရတဲ့ဆိုင်က၅ပါးပီတိကိုကြုံလို့ဒုက္ခိုက်ရတဲ့ဆိုင်က၅ပါးဒီလည်းရောက်နိုင်တယ်။အဲဒီလိုရောက်ပြီးတဲ့အခါမှာမေတ္တာဇာငါဖြစ်စေကရုဏာဇာငါဖြစ်စေမုဒိတာဇာငါဖြစ်စေပြည့်စုံတဲ့အခါမှာဥပေက္ခကိုပွားရတာကိုဓမ္မဝိဟာရဥပေက္ခမေတ္တာကရုဏာမုဒိတာဥပေက္ခ၄ခုရှိတယ်။နောက်ဆုံးဥပေက္ခဇာငါဒီမှာပွားရတယ်။

အတိပ္ပယ်တော့သိတော့မသိဘူးဒီလိုပဲပြောနေရတယ်ကာမတက္ကပဲဆိုကာမတက္ကဆိုတာအတိဟိုတင်ပါဠိစကားဗမာစကားဖြစ်အဲကာမတက္ကဆိုသူသူကနဲ့သူပေါ်လေသူကြောင်းနဲ့သူသူဖြစ်လာတယ်ဆိုမှန်တော့မှန်ပါလေပြောတာအတိပ္ပယ်နားမလည်ဘူးမယ်လို့မှန်တော့မှန်နေတယ်ကာမတက္ကပဲတတ်နိုင်မှုဆိုတာဟုတ်တော့ဟုတ်တယ်ပြောသူကနဲ့သူပဲသူကြောင်းနဲ့သူပဲဘာမှတတ်နိုင်မှုဒီလိုနှလုံးသွင်းရတာပြီးတော့ဟောရတာ သတိဒါနာသုတ်ဆိုတာကတော့ဒီပါရနဲ့နဲတဲ့တရားတွေပါပဲသတုံးလို့နဲတဲ့တရားတွေဟောတယ်သုတ်တန်တရားဒေသနာတော်တွေထဲမှာလုပ်ငန်းစဉ်နဲ့တကွမေဖို့နိဗ္ဗာန်ရောက်အောင်ညွှန်ကြားရတဲ့သုတ်ထဲမှာဒီသတိဒါနာသုတ်ဟာသူကအပြည့်စုံဆုံးသုတ်လို့ ဆိုနိုင်လောက်တဲ့သုတ်ပါပဲတချို့တချို့သုတ်တွေမှာတော့သစ္စာ၄ပါးသစ္စာတွေပါတယ်ရှိတယ်အဲ့ဒါကြောင့်ဒါတွေကမသိမွေဘူးတဲ့မေတ္တာတို့ကရုဏာတို့ဆိုရဲမသိမွေဘူးအမူရိတာကလည်းဘယ်လိုမှစံစီးပွားချမ်းသာတာတွေအာရုံပြုပြီးတော့ဝန်တာနေတယ်ကလည်းပဲဒါလည်းသိအင်းကြီးရဥပါဒမသိမွေဘူးဥပိ္ပခာပဲသိမ်မွေးတယ်လုံးသွင်းပြီးဥပိ္ပခာသတ္တဝါတွေနဲ့ သူတို့အကြောင်းကြောင့်မဆိုင်ဘူးဆိုဥပိ္ပခါလည်းဝါတော့ကာမတကကာအတိုင်းပဲလူကြီးပွားကြကြီးကြီးပွားမှာပဲကြည်စည်းကြခြင်းနဲ့ကြည်စည်းမှာချမ်းသာကြခြင်းချမ်းသာမှာဆင်းရဲကြခြင်းနဲ့ဆင်းရဲမှာအဲကြီးပွားကြခြင်းတဲ့ပုဂ္ဂိုလ်ဘေးကနေပြီးကြီးပွားပါစေလို့လုပ်နေကြမလိုဘူးပေါ့လေကွာအဲကြည်စည်းကြခြင်းတဲ့ပုဂ္ဂိုလ်မကြည်စည်းပါစေနဲ့ဘေးကလုပ်မလို့တတ်နိုင်ဘူးတဲ့သူကြည်စည်းမှာပဲတတ်နိုင်ဘူးอืม

ဥရောပပြည်လည်းဒီကလူတွေကသူတို့ကသိစားကြတယ်သူတို့သူတို့ကတကဘာလုံးကောင်းသောချမ်းသာရေးသူတို့ကကြားနေကြတာကိုမဖြစ်တဲ့ဥစ္စာတွေသူတို့လုပ်နေတာတကဘာလုံးကိုပြောနေတဲ့အခါတိန်လုံးကောင်းသောဝိရတဲ့အနန္တဝလိမ့်တဲ့ဥစ္စာကြီးကတကဘာလုံးအလုံးတတ္တဝါတွေတညီစုတဲ့ချမ်းသာအောင်လို့သူတို့ကြားနေကြတယ်လို့ကြားနေကြတဲ့အဲဒီဥစ္စာတွေမေတ္တာသူတို့လက်ခံတယ်သရုဏာသူတို့လက်ခံမုရိဒာသူတို့လက်ခံဥပ္ပခာသူတို့လက်မခံဘူးဟောတယ်လို့တကဘာကောင်းသောရေးသူမလုပ်ဘူးတဲ့ဥစ္စာအဲမကောင်းဘူးဆိုပြီးတော့သူကယူဆတယ် ဟိုလုတ်တယ်လုတ်တဲ့ဟာမလုတ်လို့ရှိရင်လည်းသူတို့ပြောတဲ့ပြစ်တရားမှာပါပဲကိုကဘတ်တော်တူတယောက်ချမ်းသာအောင်လို့ဆောင်ရနိုင်ပါရဲ့နဲ့မဆောင်ရဘူးဘတ်တော်တူတယောက်ဆင်းရဲလွတ်မြောက်အောင်လို့ဆောင်ရနိုင်ပါရဲ့နဲ့လို့မဆောင်ရဘူးအဲဒီလိုဆိုလို့ရှိရင်တော့သူတော်ဝတရားချွင်းတယ်လို့ဆောင်ဥပ္ပဒါကဒါမဟုတ်ပါဘူးအခုကသူဒီဒီဇံတရားကဒီလိုလိလိရှုမှာပဲဒီဇံကရောက်မှာ哦 ငြိမ်တဲ့အေးချမ်းတဲ့စိတ်ကလေးငြိမ်တဲ့စိတ်ကလေးသူဖြစ်အောင်ထူထောင်တာသာသူကသတ္တဝါတွေချမ်းသာအောင်သူနှလုံးသွင်းခဲ့ပြီးအဲမေတ္တာဇာပထမဇာတုတ္တိဇာမနာကိုနိုင်နှင်းသွားပြီးသွားတဲ့တဲ့ပို့ပြီးတော့ချမ်းသာစေလို့တဲ့စိတ်ကမရှိဘူးကုန်ပြီသွားနာမကုံလာပြီအခုသူတို့ဒီကဘာလုံးကောင်းစားစီရင်မှာလည်းပဲပုဂ္ဂိုလ်တွေကအဲ့ဒီစိတ်တွေပဲရောက်လေဦးမလို့ပထမဇာလည်းမရောက်သေးဘူးသူတို့ဒုတိယဇာလည်းမရောက်သေးဘူးတတိယဇာလည်းအဝေးရှိသေးတယ်သူတို့အဲကရုဏာနဲ့တဏှာရတာလည်းပထမဇာတုတ္တိဇာကုံလာပြီမုရိတာနဲ့ဒီပါချမ်းတဲ့ပုဂ္ဂိုလ်တွေအကြောင်းပြုပြီးတော့ ပွားများလာတာလည်းပထမဇာတုတက်တဲ့စက်ပြဇာစင်တန်ကုန်ပြီလို့ကုလူတွေကသူများတွေကောင်းစားအောင်ကြီးပွားအောင်ဆင်းရဲကလွတ်မြောက်အောင်သူကြောက်ရွံ့ဆိုင်ပါတယ်ဆိုပေမဲ့လည်းသူကဘာမှမရှိသေးပဲပဲပထမဇာတော့တော့သူကြောက်တာမှမဟုတ်သေးဘူးဟိုကတခါလဲဇန်နေကုန်ခဲ့ပြီသူသွမ်းကုန်သူစိတ်ဓာတ်မှာတော့ချမ်းသာပြီလို့တဲ့စိတ်နာမကုန်ပြီအဲဆင်းရဲကလွတ်စေလို့တဲ့ဗနာတဲ့စိတ်နာမကုန်လာပြီဒါတော့ အဲဝမ်းနဲ့ဝမ်းသာတဲ့စိတ်သူများချမ်းသာကြည်ပွားချမ်းသာတာအောင်သူဝမ်းနဲ့ဝမ်းသာတဲ့စိတ်ဒါလည်းနာမကုန်ကုံတော့သိချင်းလုံးကြမရှိဘူးအလုံးလုံးကြပြီးတော့ဒါလည်းလောက်ရတော့မှဆိုတာလိတိရှိတဲ့စိတ်ဒါမှသူကသိမှုတော့မှာပေါ့ဥပမာအရင်ဘာလဲလို့ဆိုခုလောကမှာအလုံးလုံးတဲ့ပုံကိုယ်တွေရှိတယ်တချို့တစ်သေးကြီးတွေရှိတယ်လုံးကြတွေကကုံတော့ဘာမှလုံးကြမရှိဘူးဟုတ်စေယုံတွေပါတယ်လက်ဒီတောင်ကြလည်းဟိုမှာအကုန်လုံးသွားတွေရှိနေတယ်ဘာမှလုံးလုံးကြမရှိတော့ ဘာမှလုပ်လို့ကြာပြီးတော့ဘာလုပ်ရမလဲဆိုငွေတွေပိုးနေတော့ဘာလိုက်တော့ဘာလဲသွင်းထားရတာဘာမှတတ်နိုင်ဘူးတော့လုံးဝဖြစ်တော့တယ်ဟာပေါ့ဒါဒီလိုမှမလုပ်ခဲနဲ့ဖြစ်ရင်လည်းသိမ်းထားလို့ရှင်ဘုံကတော့တူယူသွားအောင်မကုလည်းတင်ထားလို့ရှင်သူကအဲ့ဒါလိုပဲလုပ်เสียလမ်းကုန်နေလို့သူကနောက်ဆုံးဒီစိတ်ဓာတ်ကိုမြင့်တင်ပြီးမြင့်တယ်မြင့်အောင် ကောင်းတဲ့ကောင်းအောင်လို့စိတ်ဓာတ်ပြုပြင်ရေးတာလုပ်တာပဲဒီဥစ္စာဘာမှသူများအကျိုးတွေကိုမဆောင်ရတာလည်းမဟုတ်ဘူးဒါဘာမှပြည့်စုံတယ်မရှိပါဘူးဒါအမှန်ကောင်းပါလေဆိုအဲ့တော့မေတ္တာနဲ့ကြောင့်ကြဆိုင်နေတာသုဏနဲ့ကြောင့်ကြဆိုင်နေတာမုရိဒာနဲ့ကြောင့်ကြဆိုင်နေတာတွေကကလေးသဘောရှိတယ်တဲ့စိတ်မနှူးညမပင်ဘူးဥပေက္ခလက်လူကျွနေတာအကောင်းဆုံးပဲတဲ့ဘာကြောင့်လဲသတ္တဝါတွေဒုက္ခနဲ့သူသူကြောင့်နဲ့သူရှင်းနေတာတွေသူကြောင့်နဲ့သူရှင်းနေတာတွေကို ကိုကဒီလိုဖြစ်ပါလေဟိုလိုဖြစ်ပါဆိုလို့လည်းဖြစ်မှာလည်းမဟုတ်ဘူးတဲ့ဟုတ်တော့လည်းဟုတ်တယ်လေကြာစဉ်းစားကြည့်တော့ကိုလိုတိုင်းတော့ဖြစ်မှာမဟုတ်မဖြစ်ဘူးဒါတော့မဖြစ်တဲ့ဥစ္စာတွေကိုဒုက္ခအတိုင်းပဲလို့လိတိစုနှလုံးသွင်းလာခြင်းအကောင်းဆုံးပဲဆိုဥပိ္ပခာဆိုတာမျိုးကကာမတက္ကပါသဗ္ဗိတ္တကာမတက္ကသဗ္ဗိတ္တကာမတက္ကသဗ္ဗိတ္တကာမတက္ကလုံးဝတ္တဝါတွေကာမလည်းကိုယ်ပိုင်ဥစ္စာရှိတယ်ကာမတက္ကကာမလည်းကိုယ်ပိုင်ဥစ္စာရှိကာမတက္က ကာမယောနိကာမလည်းအကြောင်းရှိကာမဘာလို့ကာမလည်းအသွင်မျိုးရှိကာမပฏิတရဏအဲကာမဒါရတာကာမလည်းအဲကာကာယအမှုကိုဖာသာရဖာသာရကုန်ပြီအဝိဒါရကာမပကာမယောနိကာမဘာလို့အဲကာမဒါရတာကာမယောနိကာမဘာလို့ကာမတရဏကာမပฏิတရဏကာမလည်းအားကိုးရရှိတာပဲကိုပြုတဲ့မှုတိုင်းပဲ သူကသူကအင်းကြီးပွားချမ်းသာအောင်လုပ်လို့ရင်သူကြီးပွားချမ်းသာမှာပဲသူဟာတတ်သိလိမ္မာအောင်လို့ပညာသင်သူတတ်မှာမသင်မတတ်ဘူးသူဘယ်တော့မှမတတ်နိုင်ဘူးသူဟာကြီးပွားချမ်းသာအောင်လို့မလုပ်ကိုင်နေလုပ်ကိုင်လို့ရှိရင်လည်းသူစီးပွားဥစ္စာရတနာတွေဖြစ်မှာပဲအရင်ဆုံးကုလီလုစားတဲ့ပုဂ္ဂိုလ်ဆိုတော့ကုလီလုစားတဲ့ပုဂ္ဂိုလ်ဟာသူဒီနေ့အလုပ်လုပ်ရင်သူဒီနေ့တော့ရမှာပဲမလုပ်ရင်သူရမှာမဟုတ်ဘူးဒီဥစ္စာမရနိုင်ဘူးသား လေသမားကလည်းသူလဲသွန်းစိုက်ပြုံးမှသူလဲအားသူကသဘာသိနာရ။ယာသမားကလည်းယာသွန်းစိုက်ပြုံးမှရမယ်။ကုံတွေကလည်းသူကုံတွေအလုပ်လုံးမှခေါင်းရောင်းကောင်းဝယ်လုံးမှသူရမယ်။အဲစီစီစာဒီပုဂ္ဂိုလ်ကလည်းသူတာဝန်တရားကြည်ဆုံးသူလုံးမှပဲသူရမယ်။ယာရုဒ္ဒနာတွေကအမြင့်တဲ့ပုဂ္ဂိုလ်တွေကလည်းသူဌာနတွေကလည်းသူတာဝန်တရားတွေကြည်ဆုံးလုံးမှသူအကျိုးတွေရ။မလုပ်လို့ကျင်မရဘူး။မသိမသိနဲ့မတော်တာတွေသွားပြီးကျွလွန်တဲ့ပုဂ္ဂိုလ်တွေယာသမှုကျွလွန်တဲ့ပုဂ္ဂိုလ်တွေယာသမှုအပြည့်တွေသူရောက်မှာပဲမတတ်နိုင်ဘူး။ ဒါကြောင့်ဒါတွေကဒုက္ခအတိုင်းပဲတဲ့ကာမတက္ကကာမလည်းကိုယ်ပိုင်ဥစ္စာကြီးကြကုန်ကာမလည်းကိုယ်ပိုင်ဥစ္စာပဲကောင်းမှုမကောင်းမှုမိမိတို့ကိုယ်တိုင်ပြုထားတာတဲ့သူများကပြုတာမကိုယ့်အကိုယ်ပြုငငယ်ရွယ်ကနေပြီးကောင်းသောမှုတွေပြုလိုက်ပြီးတဲ့ခါကလည်းကောင်းသောကျိုးတွေပြည့်ငငယ်ရွယ်ကမကောင်းတာတွေပြုလာလို့ရှိရင်အဲ့ဒီပုဂ္ဂိုလ်နာမည်ပြည့်ပြီးတော့ကြီးတဲ့ခါကျရင်ကြဲ့ရဲ့ခံရအဲကာမတက္ကကာမလည်းကိုယ်ပိုင်ဥစ္စာကြီးကြကုန်ရင်

ဆိုင်ကျိုးတွေခံစားကြအမေကပေးနေတာလည်းမဟုတ်အဖေကပေးနေတာလည်းမဟုတ်ဆွေမျိုးကမပေးနိုင်ဘူးဆရာသမားကမပေးနိုင်ဘူးအတွေ့အကြံအပေါင်းဖော်တွေကမပေးနိုင်ဘူးကံကပဲပေးတယ်နာတမတာပိတာကြီးရာအင်ညေဝပိစညာတကနာတမတာပိတာကြီးရာအင်ညေဝပိစညာတက သမ္မာပဏိတံစိတ်တံသေယသောနံတောကရေဓမ္မဝရခေါ်တာနာဓမ္မတာပိတာကိရာအင်းေဝပိစညာရကသမ္မာပဏိတံစိတ်တံသေယသောနံတောကရေတန်ထိုခဲ့သောစည်းစိမ်ပြည့်စုံ၍အခြေအနေမျိုးကိုမာတာဝအမိပိဒနာကိရာမပြုလုပ်နိုင်ပိတာဝဖာရိနာကိရာမပြုလုပ်နိုင် ငေဝါပိဇာညာရကမိဘမှာတပါးသောဆွေမျိုးတို့သည်နာကြည်ရနာကရေယုံမပြုလုံနိုင်ကုန်သမဗနိတံကောင်းစွာဆောက်တည်၍ထားသောစိတ်ဓာတ်စိတ်ပြီးတော့သူမိဘဆွေမျိုးတို့ပြုပြီးတဲ့သေရသောကောင်းမြတ်ပြီးကိုကရေပြုလုံနိုင်ကောင်းစွာထားတဲ့စိတ်ကလေးကောင်းကောင်းထားတဲ့စိတ်ကလေးဟာသူလုံနိုင်တယ် ခုံးထားတဲ့စိတ်ကလေးကဘယ်လောက်လောက်နိုင်တယ်လဲဆိုတော့အမေကပြုလို့မပေးနိုင်တဲ့စိစဉ်ကုန်ကြက်တွေလည်းသူဆောင်ရွက်ပေးနိုင်တာပဲအဖေကပြုလို့မပေးနိုင်တဲ့စိစဉ်ကုန်ကြက်တွေလည်းသူဆောင်ရွက်ပေးနိုင်တာပဲဒီမျိုးတွေကမပြုမလုပ်နိုင်တဲ့အားလည်းသူဆောင်ရွက်ပေးနိုင်တာပဲမိဘတွေဆိုတာအသားသမီးတွေကိုမိမိတို့ပြည့်စုံသမျှပေါ့မိဘတွေကပြည့်စုံသားသမီးတွေအမှုပေးကြတယ် ပစ္စည်းမူတွေပေးကြပေးရမယ်လို့ဒီသားသမီးကလည်းလင်းလင်းမာမာနဲ့စောက်ချောက်သွားနိုင်မှသူအကျိုးခံစားရတယ်။တချို့မိဘလည်းကပစ္စည်းဥစ္စာတွေပြည်စုံနေသားသမီးလည်းတခြားကသူကမစောက်ချောက်တတ်တော့ပစ္စည်းသွားတယ်။အဲဒုက္ခတွေရောက်သွားတယ်။အဲလား။အဲဒါပါဖြစ်လို့တော့သူသာမပရိဒစိတ်ကောင်းထားတဲ့စိတ်ကလေးတို့သွားလို့တဲ့။ကောင်းထားတဲ့စိတ်ကလေးကတော့မိဘတွေမပြုလုပ်နိုင်တာတဲ့ ပို့ပြီးတော့ပြုလုပ်နိုင်ပါလေတဲ့မိဘတွေကဒီခုလောကတွင်တတိဖြစ်အောင်ဟုတ်လားတတိဖြစ်တဲ့ပုဂ္ဂိုလ်တတိဖြစ်အောင်ဒေါနာမီကြီးတဲ့ပုဂ္ဂိုလ်လည်းဒေါနာမီကြီးအောင်သာသမီတွေဂုဏ်တွေကလည်းမိသာသမီတွေဂုဏ်တွေဖြစ်နေဖြစ်နေတယ်လည်းနေနိုင်အောင်ဒီလိုအားပေးပြီးတော့ထားခဲ့ကြတာအဲမွေနှစ်တွေပေးထားခဲ့ကြအဲပါလေးတွေကြအဲပါလေးကောင်းဆောက်ချောက်ပြီးသားလို့ရှိရင်လည်းမိဘတွေလိုပဲသူကြီးပွားသွားနိုင်မှာအသွေးမျိုးတွေကလက်ထက်နဲ့ကြကူညီပေးကြပါဒါပေမဲ့လို့ သူကလည်းပဲကောင်းကောင်းစောင့်ကြအောင်မှာရတဲ့ပုဂ္ဂိုလ်ကမစောင့်ကြလို့ရှိရင်ပြည့်စည်သွားနိုင်ဘယ်လိုပဲမပြည့်စည်စေကမှသူကဒီတဘွားပါပဲတဲ့နောက်ဘွားတွေမှာနောက်ဘွားတွေမှာလည်းကြီးပွားချမ်းသာမတတ်နိုင်ပါဘူးတဲ့ဒီဘွားမှာတောင်မှလည်းပဲဒီစီးပွားရေးဘက်ကတော့သူကကူညီပေးနိုင်တာကိုတရားရေးဘက်ကျရင်သူကကူညီမပေးနိုင်ဘူးသီလပြည့်စုံအောင်ဆိုတာကိုယ့်အကူသိရတာ ကိုယ့်အကိုချင်းမှသီလပြည့်စုံတာဒါနကုသိုလ်တွေပြည့်စုံအောင်ကိုယ့်အကိုလုံးမှဖြစ်တယ်သမာဓိသမာဓိကုသိုလ်တရားတွေပွားများပြည့်စုံအောင်ကိုယ့်အကိုလုံးမှဖြစ်တာပညာဘာဝနာတွေဝိပဿနာဘာဝနာတွေမေတ္တာဖို့တရားတွေကိုယ့်အကိုအလုံးမှဖြစ်တာအဲမိဘတွေဆရာသမားတွေဘယ်နှနိုင်နိုင်လို့ဆွေမျိုးတွေဘာမှမတတ်နိုင်ဘူးရသော်ရလည်းတော့ခါခါတော့ဝိသကာရှိတယ်ဝိသကာဆိုတဲ့ကမ္မကြီးကျောင်းမကြီးနားသင်ကြားတာပါပဲ အဲ့ဒါသူ့မေသူ့မေဖေကအဲတတိဆိုတော့တတိပစ္စည်းတွေအမွေနှစ်တွေအများကြီးပြေးလိုက်တယ်မွေနှစ်တွေရတာအမွေနှစ်တွေလောက်တတ်နိုင်တာပဲသိတဲ့ပိုးပြီးတကလားမတတ်နိုင်ဘူးဟောညဇာဗျာကြီးပြီးတော့သောတာပန်ဖြစ်ရောက်တယ်ဆိုတာမေကပြေးလို့ဖြစ်တာမေကပြေးလို့ဖြစ်တာသူမျိုးတွေကပြေးလို့လည်းမပြေးဘူးဆိုတာအပြင်း အဲအဲဒီကသိပြီးတော့နောက်ဘဝမှာခန္ဓာစည်းစိမ်တွေရသွားဝသဝရီပြိုင်တဲ့ဝသဝရီနတ်ပြည်မှာပါပြီးတော့ပြင်းတယ်ဒါမေကပေးလို့လည်းဖြစ်တာမဟုတ်ဖေကပေးလို့လည်းဖြစ်တာမဟုတ်သူမျိုးတွေကပေးလို့လည်းဖြစ်တာမဟုတ်ဘူးသူကသူကောင်းကောင်းထားတဲ့စိတ်ကလေးနဲ့ဆောက်တည်ပြီးတော့သွားလို့ဒါနသီလကုသိုလ်ကောင်းမှုတွေအဲဘာဝနာကုသိုလ်ကောင်းမှုတွေဆောက်တည်သွားလို့အဲဒီရောက်သွားတာအဲဒီလိုပဲအလုံးစုံပုဂ္ဂိုလ်တွေကဒီလိုကြီးတဲ့ဘဝကူးကူးပြီးတော့အောင်ရဘဝတွေရောက်သူကိနာပြီးချမ်းသာတွေနဲ့ပြည့်စုံသွားကြတယ်က သာမာပရိဒစိတ်ဓာတ်ကောင်းစွာထောက်တည်တဲ့စိတ်ကလေးကနေပြီးတော့ပြည့်စုံသွားတာတဲ့ဒါကြောင့်နာတမာတာပိတာကိရာအင်္ဂေဝပိသညာတကသာမာပဏိတံစိတ်တံသေယသောနာတရောဂရေတံထိုကဲ့သို့သောသိစဉ်ကြက်တည်းဘုံရှိနေမျိုးကိုပိတာဝါဖခင်ဖြစ်သောပုဂ္ဂိုလ်ကလည်းနာကိရာပြုလို့ရင်မပေးနိုင်မာတာမာတာဝမိခင်ဖြစ်သောပုဂ္ဂိုလ်ကလည်းနာကိရာပြုလို့ရင်မပေးနိုင်ဘူး ဗီတာဝါပါဠိသောခင်မေတ္တာပုဂ္ဂိုလ်ကနာဂီရာပြုလို့ရင်ပင်နိုင်အင်ကြီးဝါပိဋကညာတွေကမိဘမှာတပါတော့ဆွေမျိုးသားချင်းအပေါင်းတို့ကလည်းနာကရေယုံ ပြုလို့ရင်ပင်နိုင်ကုန်သမာပဏိတံကောင်းသောသောက်တည်ရထားသောစိတ်တံသမာပဏိတံဒါနသီလဘာဝနာရေးစွမ်းအမြင်ကောင်းသောသောက်တည်ထားသောစိတ်တံစိတ်ကလေးသည်ဒါတော့တို့မိဘဆွေမျိုးတို့ပြုလို့ရပေးသောဂုဏ်ချက်တည်ရှိနေတဲ့ ပေးရသောလွန်ကဲထူးမြတ်သောစဉ်ကျက်တွေကိုအချိန်မျိုးသရေပြုလို့ပြင်းနိုင်။ကောင်းစွာထားတဲ့စိတ်ကလေးတဲ့ဟုတ်လားခုဘာတရားထုတ်တဲ့ပုဂ္ဂိုလ်တွေကိုယ့်အကိုဆောက်တည်ယူရတာ။ကိုယ့်အကိုဆောက်တည်ကိုယ့်အကိုအားထုတ်လို့ဖြစ်တာမိဘတွေဆွေမျိုးတွေမိတ်ဆွေတွေပါတယ်တိုက်တွန်းတာတွေပါတယ်တော့ရှိမှာပေါ့လေအားပေးတာတော့ရှိရင်ဘယ်တော့ပဲတတ်နိုင်လဲ။သူဟာသူအားမထုတ်ရင်ဘာမှမတတ်နိုင်ဘူး။နာယုတ်ပိုင်းခြားသိအောင်မိဘအလုံးမပေးနိုင်ဘူးကိုယ့်အကိုအတုံးမှဖြစ် ယုံနာအဖြစ်ပြည့်တည်တဲ့ဥရိယပြညာရအောင်ကိုယ့်ကကိုယ်အတုံးမှဖြစ်တာဘယ်သူမှလုံးမပေးနိုင်ဘူးဆရာသမားတွေကလည်းတိုက်တွန်းရဟောပြောရုံလားဘယ်ဘက်မှမတတ်နိုင်ဘူးပြီးလို့ဖြစ်တာမဟုတ်နောက်ယုံနာသင်္ခါရချင်းနဲ့နိဗ္ဗာန်တရားမေတ္တာပူဇာနိဗ္ဗာန်တရားတွေ့တယ်တွေ့သွားတဲ့ပုဂ္ဂိုလ်ဒါတွေလည်းကိုယ့်ကကိုယ်အတုံးလို့တွေ့တာပဲဘယ်သူမှဒီလိုတွေ့စီလို့အမိန်ပေးလို့ရတာမဟုတ်ပေးတယ်မပေးနိုင်ဘူးဆရာသမားတွေကညွှန်ကြားရုံတိုက်တွန်းရုံတော့တော့ပဲတတ်နိုင် အဲဒီလိုတရားတို့တရားနဲ့တွေကြသွားလို့ရှိရင်ပဲပဲလေးပါးကစင်တာတော့လွတ်မြောက်သွားတယ်ဘေးရန်တွေခါလည်းငြိမ့်ပဲပေးတယ်ခါလည်းငြိမ့်ဒါလည်းကိုယ်ဆောက်တည်တဲ့စိတ်ကလေးရတယ်ခုအားထုတ်တဲ့စိတ်ကလေးတွေမှတ်တိုင်းမှလည်းပြည့်တဲ့စိတ်ကလေးဒါလေးတွေကနေပြီးတော့ဆောင်သွားတာနောက်ဟောတရားပဲပဲလေးပါးငြိမ့်ပြီးတော့သူချမ်းသာလားချမ်းသာလေးကြီးတဲ့ဘွားတိုင်းဘွားတိုင်းရှိလို့နောက်ဆုံး၄ပါးရောက်သွားတယ်အဲ့ဒါလည်းကိုယ်စိတ်ကလေးကနေပြီးဆောင်သွားတာပဲမိဘတွေဆွေမျိုးတွေကတတ်နိုင်မှုတွေကဆရာသမားတွေအကူကြီးလောက်ပဲတတ်နိုင်တယ် အဲဒါကြောင့်သူ့အကြောင်းရှိမှတဲ့ကာမတက္ကကာမလည်းကိုယ်ပိုင်ဥစ္စာရှိကြကုန်၏ကာမယ်တဲ့ဒါကကောင်းတဲ့ဘက်ကပေါ့မကောင်းတဲ့ဘက်အကုသိုလ်ဘက်ကလည်းရှိတယ်အကုသိုလ်ဘက်ကလည်းဒီလိုပဲသူအကုသိုလ်ဘက်ကမကောင်းတဲ့စိတ်ကတော့အဲရန်သူတယောက်ကရန်သူတယောက်ကိုတွေးတဲ့အခါကာလမှာအခွင့်ကောင်းရလို့ရှိရင်တန်းနိုင်နေကြတော့ခါတယ်နှိမ့်ဆက်ကြဖြစ်စည်းကြတာပေါ့ ရံသူတယောက်ကရံသူတယောက်ကိုကျမ်းဆင်ញံကြမ်းတနေ့ကျတော့ချင်းဒီကောင်ကပတ်ပြင်မဲ့ဟာပြင်မဲ့လားတပည့်ပြင်မဲ့စတယ်နဲ့ကျမ်းနေခွင့်မရရင်တော့မလုပ်နိုင်ဘူးအခွင့်ရတဲ့ခါကာလမှာတခါတည်းပတ်တိုင်ရင်ပတ်နှိမ့်သက်တိုင်နှိမ့်သက်ခိုက်တိုင်ရိုက်လို့လုပ်တာအဲ့ဒါလိုလုပ်တာရံသူတယောက်ကရံသူတယောက်လုပ်တာရှိတယ်တဲ့အဲ့ဒီရံသူတယောက်ကရံသူတယောက်ကိုလုပ်တာတဲ့မိစ္ဆာပဏိတာစိတ်ဓာတ် မကောင်းသွင်းထားတဲ့စိတ်ကလေးရှိတယ်အဲ့စိတ်ကပိုးပြီးတော့လုပ်တာတဲ့သူကတော့ဒီတော့ဒီတန်ရတန်ကရိယာဝိရိဝပါဏဝိရိနာမိစ္ဆာပဏိတံစိတ်တံပါပိယောနာတောကရိဒီတော့ရန်သူတယောက်ဒီဒီတန်ရန်သူတယောက်ကိုကိရာယတာပြုလို့အဲရန်ကျင်မှုကိုကိရာပြုလို့ရည်ဒီတော့ဒီတန်ရန်တန်ကရိယာကျင်မှုပြုလို့ရည်ဝိရိဝ ဝေရိယပါဏာယံသူတယောက်သိမှုလေးဝေရိယလို့တယောက်ကိုပါဠိကတော့ကိုဒီတော်ယံသူဝေရိယံသူပါဠိနဲ့ကွဲတယ်ဗမာကယံသူတစ်ခုပဲရှိပါတယ်အဲယံသူတယောက်ကယံသူတယောက်မုံတဲ့ပုဂ္ဂိုလ်ကမုံတဲ့ပုဂ္ဂိုလ်တယောက်ကိုဒီလိုခွဲရမှာအဲဒီပုဂ္ဂိုလ်တယောက်ကဒီအခွင့်ရတဲ့ခါကာလမှာသူတတ်တဲ့နေရာအသွားငုံလို့ထားတယ်ညာမထားဘူးနည်းနည်းလျှော့ပြီးတော့ဒီလိုမရှိပါဘူးသူကတော့မရှိပါဘူးသူကတော့ အဲရိုက်ဖို့ရခွင့်ရှိရင်ရိုက်မှာပဲသားဖို့ရခွင့်ရှိသတ်မှာပဲဆိုမတတ်နိုင်များဆိုစိတ်သက်မှာပဲမိဇာမဏိတံမကောင်းတဲ့ပြင်ထားသောမာယုဇာထားသောစိတ်တံစိတ်သည်သဒ္ဓါရဲဆိုတာကတော့ဗာလဲဗာဏိပါဒဒေနာသတိအစားခြင်းပေါ့လေအကုသို့အမှုတွေစားနေထားတဲ့စိတ်ကလေးမိဇာပတိတံဗာဏိပါဒဒေနာသတိစားခြင်းမာယုဇာထားသောစိတ်တံစိတ်သည်တော့ထို့ ရန်သူတူကရန်သူတူကိုမကောင်းပြုပြီးတဲ့ပါပြီးရောယုံညံ့သည်မကောင်းဆိုးဝါးသည်ကိုကြည့်ပြုလို့တတ်၏ရန်သူတူကရန်သူတူပြုလို့တာကဒီဘဝတွေလုံးနိုင်တာပဲအဲမကောင်းမှုအကုသိုလ်တစ်ခုကနေပြီးတော့ဗာတိပါဒတစ်ခုကနေဘဝပေါင်းတရားမကောင်းတစ်ထောင်မကောင်းလိုက်ပြီးတတ်တယ်ဗာတိပါဒတစ်ခုပြုထားတဲ့ပုဂ္ဂိုလ်တွေနောက်ဘဝတွေကျရင်သူများတတ်တယ်ခံရနိုင်တဲ့ခါခုဘဝတော့သူကနိုင်လို့သူတတ်လိုက်တာပဲ အဲနိုင်လို့သားလိုက်တော့နောက်ဘဝတွေကျရင်သူ့မှာကျုံတဲ့ဘဝကြီးတွေဖြစ်နေလူများသတ်ထားတဲ့ဘဝရဲ့ဝက်ကြီးကြက်ကြီးနွားကြီးဟုတ်လားအဲမျိုးမျိုးဒိဋ္ဌာန်တွေဖြစ်ပြီးတော့အသက်ခံရညရဲမှာဖြစ်ပြီးတော့အသက်ခံရဘယ်သူမှကယ်မဲ့လို့မရှိဘူးကယ်လည်းမကယ်နိုင်ဘူးလို့ဆိုတာဘေးကမြင်နေပေမဲ့သနာတဲ့ပုဂ္ဂိုလ်ကသနာယုံဝန်တန်းနိုင်ဘူးလို့ဆိုတာအဲလိုဘွားတိုင်းဘွားတိုင်းအသက်ခံပြီးတော့သွားသူများဥစ္စာကိုလူကြီးရတဲ့ပုဂ္ဂိုလ်တွေဒီလိုပဲနောက်ဘွားတွေမှာသူခံရတာ သူများကမကောင်းပြုတဲ့ပုဂ္ဂိုလ်တွေနောက်ဘဝတွေမကောင်းပြုတာတွေခံရတယ်။ရံသူတရားကရံသူတရားပြုလုပ်တဲ့သာပြီးတဲ့ဘဝတွေလုံးနေတာပဲနောက်ဘဝတွေလည်းမလုံးနိုင်အဲ့ဒါကဘဝတရားအကုသိုလ်ကဆိုပြီးမကောင်းမြင်ထားတဲ့စိတ်ကလေးကပါဠိပါဒအရိဏသတိချင်းထားတဲ့စိတ်ကလေးကဘဝတရားမကတထောင်မကတသောင်းမကလိုက်ပြီးတော့နှိမ့်ဆက်တာဒါကြောင့်မို့အဲ့ဒါကာမလည်းကိုယ်ပိုင်ဥစ္စာပဲတဲ့ကာမပဲကကာမလည်းကိုယ်ပိုင်ဥစ္စာရှိကြကုန်သူပြုတာတဲ့မှုလေး

ဘာမှယူမသွားနိုင်ယူသွားနိုင်တာကတော့ကိုပြုထားတဲ့ကုသိုလ်အကုသိုလ်ကံလေးဒါလေးတွေတော့ကိုသူ့လိုလိုပါသွားတဲ့စိတ်တဏ္ဍာမှာအဲ့ဒါတွေလိုက်ပြီးတော့ကျူးပေးတာကာမတကကာမလည်းကိုယ်ပိုင်ဥစ္စာရှိရကုန်ကာမယောနိကာမဒါရာကိုင်းအမှုခါသံကြကုန်ကံပေးတဲ့ညပဲကာကကုသိုလ်ကံနဲ့ခုနကသမာပဏိတာစိတ်နဲ့ကောင်းကောင်းလေးတွေပြုထားရင်ကောင်းတဲ့အမှုတွေရမှာပါမကောင်းတဲ့အကုသိုလ်ကံတွေပွားများတာရင်မကောင်းတဲ့အမှုတွေရကြမှာမတတ်နိုင်ကောင်းမှုသို့မှုတွေခံစား ကာမယောနိကာမလည်းအကြောင်းရှိကုန်ကာမဘာလို့ကာမလည်းဆွေမျိုးရှိကြပြီ။ဘွာတိုင်းဘွာတိုင်းကကောင်းတဲ့ပုဂ္ဂိုလ်တွေဆွေမျိုးကောင်းတဲ့တွေမှာကာမကောင်းရင်ဆွေမျိုးမကောင်းတာတွေတွေ့မှာကာမပฏิတရဏကာမလည်းကိုယ်ကိုရကြည့်ကြကုန်ကာမလည်းအကုရပဲ။ဘယနာဝကောင်းသည်လိတိသောပါဝကံဝသို့သည်လိဖြစ်သောယံကာမခြင်းကံခရိတန်ဤကြည့်ကြကုန်လတ္တသာဒုက္ခဤဒါရမွေးကားတို့သည်ပွေတန်ဤကြည့်ကြကုန်လတ္တ ကောင်းတဲ့မှုမကောင်းတဲ့မှုတွေသူပြုလိမ့်မယ်တဲ့ကောင်းတဲ့မှုပြုလို့ရှိရင်လည်းကောင်းတဲ့အမွေတွေသူတို့ခံရမှာပဲမကောင်းတဲ့မှုပြုရင်လည်းမကောင်းတဲ့မှုတွေခံရမှာပဲဒါကလုံးဝပြီးတော့သာဝေတတာကာမတကာသာဝေလုံးစုံသောတာသတော်ရတိကာမတကာကာမလည်းကိုယ်ပိုင်ဥစ္စာရှိရကုန်၏ဒုက္ခတရားတိုင်းပဲဒုက္ခတိုင်းပဲဒုက္ခတိုင်းပဲဒုက္ခတိုင်းပဲဆိုပြီးဒီလိုနှလုံးသွင်းတာဟုတ်လားဒါဥပ္ပခါခေါ်တယ်အဲဒီဥပ္ပခါကလည်း အစဉ်တိုင်းသမာဓိတရားတွေတိုးတက်ပြီးနောက်ဆုံးကြတော့ဇာန်ရောက်ဇာန်ရောက်တော့ဥပိ္ပခာရေကတာဥပိ္ပခာရေကတာဇာန်ကနှစ်ပါးသရုပ်ဇာန်လို့ပဲသူကပထမဇာန်မရှိဘူးဒုတိယဇာန်မရှိဘူးတတိယဇာန်မရှိဘူးဟိုကမေတ္တာကရုဏာမုဒိတာကနေပြီးတတိယဇာန်ကနေပြီးသူကဆက်ပြီးတော့ပွားတာမေတ္တာကရုဏာမုဒိတာရဲ့နောက်ဆုံးကထိတင်တဲ့သဘောပေါ့လေခေါင်းကသေဒီတဲအောက်ကဥဒိပါနေနဲ့နောက်ဆုံးကြမှာထိကတင်ရတာပါ အောက်ကတည်းကတော့ပုတ်တိအင်္ဂလိပ်တွေနဲ့အထက်ကျတော့ထိကတော့သံတော်ကြီးတို့နဲ့သူကလောက်တာသူကတမျိုးတစားပဲဒါပေမဲ့ထိကစတင်လို့တော့မဖြစ်ဘူးအောက်ကနေပြီးသင်တိုင်းလောက်လာမှအဲဒီမှာတင်လို့ရတယ်အဲဒါလိုမေတ္တာကရုဏာမုဒိတာနဲ့ပထမဇာတုတင်တတိယဇာနေရအောင်လို့အားထုတ်ပြီးတဲ့ခါမှလည်းဥပေက္ခပွားတော့ကာမတက္ကသဗ္ဗိတတကာမတက္ကဥပေက္ခပွားတဲ့ခါမှာသမာဓိကျင့်တာပြည့်စုံတဲ့ခါမှာဇံဖြစ်လာတယ်ဒုက္ခမပါတော့ ဝိတေဝိစာရဒါကဒုတိယဇာနဲ့ကင်းလာပီတိတတိယဇာနဲ့ကင်းကင်းပါဒုက္ခဆိုတာတတိယဇာမှာရှိတယ်သိချမ်းသာမှုဟောဥပ္ပခါရှိတော့တယ်တူပါဟုတ်လားဒီဇာကခုမရောက်သေးဘူးအဲဥပ္ပခါရှိတော့ဥပ္ပခါနဲ့ကက်ကတာပဲဥပ္ပခါနဲ့လိလိလိလိရှိတဲ့သဘောနဲ့ကက်ကတာနဲ့ဒါလေးနှစ်ခုအဲ့ဒါလေးနှစ်ခုသွားတယ်အဲ့ဒီမှာ ဥပေက္ခာကသာဝေဒနာပါပဲဟုတ်လားတရားဝေဒနာအဲ့ဒီဝေဒနာနဲ့ဥပေက္ခာနဲ့တွဲပြီးတတရမေဇတတအညီညရှိတဲ့သဘောတူတန်းပါတယ်အဲ့ဒါလေးကဒါလေးကဘာလို့ဆိုတော့ဗြဟ္မဝိဟာရဥပေက္ခာခေါ်တယ်တဲ့သလင်ဗြဟ္မကိုဟုတ်လားသလင်ဗြဟ္မသလင်ကဥပေက္ခာတနည်းဟောပြီးဗြဟ္မဝိဟာရဥပေက္ခာဆိုရင်သာဝိတာကာမတကာလုံးလုံးသွင်းတဲ့အခါမှာဒီဒုက္ခဒုက္ခမှာလွတ်တဲ့ဥပေက္ခဝေဒနာနဲ့တွဲပြီးတော့ဖြစ်တယ် အညီအမျှရှိမှုတဲ့တ attva တွေနဲ့စပ်ပြီးတော့ attva တွေကောင်းစားစေလိုတဲ့အတွက်ဆင်းရဲမှလွတ်စေလိုတဲ့အတွက်အဲ့ဒါနဲ့စပ်ပြီးတော့ကြောင်းကြပြာဝါရမဆိုင်ဖ ೇನೆ အတွက်လက်လက်ရှုနေတဲ့သဘောလေးကိုအညီမျှရှုတဲ့သဘောလေးသတ္တရမေဇတ္တစိရိခေါ်အဲ့ဒါလေးဟိုဘုဇင်ကဘုဇင်ကဥပ္ပခါကျမှပြောရမယ်ဒီနေ့တော်တော်ရောက်မလာအောင်မေးတယ်ဒီဟာလည်းတစ်ခုနဲ့မကုန်ပါဘူးလားကနေအဲအဲ့ဒါက ဇမဝိဟာရဥပိ္ပခာတဲ့သာဝိတာရကာမသကနှလုံးသွင်းပြီးတော့လေးလူရှုပြီးတော့ပြည်တဲ့ဥပိ္ပခဝေဒနာနဲ့တွဲပြီးတော့နေတဲ့ညီမြရှုတဲ့တရရမေဇာရစေတိကလေးတည်းပါတယ်အဲဒီဟာဇမဝိဟာရဥပိ္ပခခေါ်တယ်ဟုတ်ဥပိ္ပခကြောက်ကမှနှစ်ခုပြီးသွားတော့နိုင်လိုက်တော့ရောက်တော့၄နိုင်တော့ကွဲတော့ပါကိုမေးပါဦးလားနောက်နောက်နောက်ပြင်းမှာကိုမကုံမမလားကိုမဆိုရင် ။သောမဂုလေးတွေပါလေဆိုပြီးကနေ့သိအောင်မှလည်းတော့ကြားသွားတယ်။ကဲကဲကဲသောမဂုလေးတွေကြားဆိုကြတော့သောမဂုလေး။ဝိပဿနုသင်္ခါရုရှုမှုညာဖြစ်သည်

မေသတတာသဘာဝတောက်ပြာကွဲလေသည်အဲသာလိမူပေတာလဲသတ္တမေသတတာမေသတတာစေတိတခုကြသူပြောတဲ့ဇမဥရာဥပေတာဟုတ်လားသာဝေတာလဲကာမတရာနှလုံးသွင်းရမှာအညီညပြည့်တဲ့မေသတရာစေတိကလေးပါတယ်သတ္တဝါတွေနဲ့သာပြီးသမ်းသာဆင်းရဲမှုကြောင်းကြမဆိုင်ပဲနဲ့လိလိရှုတဲ့သဘောလေးအနေမှာပါတယ်အဲ့ဒါ သာရမေသာရစေတသိက်ပဲတဲ့သူဟာဓမ္မဝိဟာရဥပိ္ပခါခေါ်တယ်ဥပိ္ပခါမေတ္တာကရုဏာမုဒိတာဥပိ္ပခါအဲဥပိ္ပခါဥပိ္ပခါတရားပဲလားဒါပြီးတော့နောက်ပြီးတော့ခုနမေတ္တာမေတ္တာမေတ္တာကနေမေတ္တာကျိုးလေး၁၀ပါးလေးဆိုကြအောင်မဟုတ်လားိမ်နိုးချမ်းသာကောင်းစွာအိမ်မက် ဖြစ်လျက်လူနာကောက်လနာများမိစိတ်ဓာတ်တို့ကြောင့်ရှားကိုမှာလင်းစွာစိတ်သည်ကျွင်းကြည်မျက်နာသေကာမတွေ့လာလေဇမသက်တပြာသည်မေတ္တာပွားမှုအကျိုးသည် အဲသမာဓိသံဃာစဉ်ကတော့လည်းမဆုံးသေးဘူးမဲခင်7ပါးတို့တွင်သမာဓိသံဃာစဉ်တရားနဲ့ဆက်သောတရားဒေသနာတို့ယူဇနာကမာသဗဓမ္မသနာကုသကစေတနာတွေသွန်အမှုတို့ကြောင့်ဒီသက်ဆိုင်ရာမဲခင်တရားတို့မိမိသာနာနဲ့ပွားများအားထုတ်နိုင်ကြ၍မိမိတို့လိုရှိရတဲ့မင်းရဲ့ပုညာတို့ဖြင့်နိဗ္ဗာန်ကို ပညာသွားဆက်ရရင်မြတ်မပြနိုင်ကြပါဘူး